ဒါဦးဇင်းတို့အခုဒီတစ်ပတ်ဆိုရင်တော့အကျဉ်းရေးအတွက်အားဖြင့်ကျင်း40မြောက်ပေါ့နော်တခါကြီးတင်ပါဗျာကျင်း40မြောက်ဝိပဿနာလုပ်ပြီးတရားသာသနာတော်နှစ်2564ခုကောဇာတက္ကတိ1383ခုကဆုံလာဇန်10ရက် ဒီနေ့2010ခုမေလဇင်းတို့ကြီးမှာ20ပေါ့တို့တရားကြီးတွေမှာရင်းချင်း19ရက်နေ့ညနေမှာတော့20ရက်နေ့နည်းနည်းချင်းအရင်40ညဝိပဿနာလုပ်ပြီးတရားဟောကြားနာကြားကြရအောင်ဥစ္စာပထမရှင်40ညဝိပဿနာလုပ်ပြီးတရားကိုဟောကြားနာနာကြားကြပြီးမိဒေသနာတော်ပိုင်းရှင် ဒေသနာတော်ဥက္ကဋ္ဌဖြစ်တော်မူသောဘုရားရှင်ကိုဥစွာပထမရှိခိုးကြရအောင်တို့တို့ကြောင့်ငါရမပေါင်းသူတော်ကောင်းတို့ကလည်းဘုရားရှင်ဂုံကူစာအရှိတော်စိတ်ဝဲထုံရက်ဗုဒ္ဓနုတ္တိဘာဝနာပွားများရင်းနဲ့ယူသည်စွာနာယူကြောင်းစု ဗုဒ္ဓံနရနရသမောတရဏံဒိဋ္ဌံပညာပฏิပါစုတိယဝိဟတံဒါကာရံအထာဝီကာမနရဒေဝဟိတဝန္တံဝန္တမိကာဒုနိကမက္ကမနန္တညာနံနရာနရာသမောတရဏံလောကုလောကီနလီသောစီဘောကိုလိုလာတောင်းတကြကုန်သော စိတ်ထာမြတ်သူနတ်လူမြမတတ္တဝါတို့ဤစွေအားလည်းဖြစ်တော်မူထသောဒီဒဒံလောကုလောကိနလီသောမယိမကိုင်မြဲကိုင်လာသည်သမာတိနေရှင်သောစိတ်ဓာတ်လည်းရှိတော်မူထသောပညာပရိပါစုတိယသစ္စာလေးရတရားမြတ်ကို ထွင်ပေါသည်မြင်တတ် အရဟတမတိဟုသောပညာတန်ဆောင်သမိအောင်လည်းရှိတော်မူထသောဝိယတန္တာကာရံသစ္စာလေးရတရားမြတ်ကိုကွက်ကပိတ်ပုံဉာဏ်မြင်တုံအောင်ပြုတပညာဝိဇ္ဇာတိဟုသောမိုက်တရားကိုအရဟတမဉာဏ်တန်လျက်ဖြင့်ပဲပြတော်မူပြီးထသော အဒါဝီကာမံလူနာမြမတတ္တဝါတို့ဤအစည်းအပွားကို အလွန်လိုလားတောင်းတတော်မူတတ်သော နရဒေဝဟိတာဝဟံလူနာမြမတတ္တဝါတို့အားလမ်းပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကို အလုံးစုံသော ဂုံတိန်တကောစိတိန်ချန္နာကျုံငါရဆောင်တော်မူတတ်သောကာရဏိကံလူနာမြမတတဝအမြတနာจิตကင်မာကရုဏာတော်ခြင်းနဲ့ဖြစ်တော်မူတတ်သောအကံဇာတိအစပါရမီပုံညာနေမနိုင်ရှင်အမနိုင်ရှင်သာသော သီလသမာဓိပညာဂုဏ်တကကြောင့်မြတ်တိအဖြစ်သို့ရောက်တော်မူထသောအနန္တညာနန္တဗိညုတညာနာဇာတာဆုံးပိုင်ကြမရှိသောညာတော်လည်းရှိတော်မူထသောဓမ္ဗုဒ္ဓံဒုဒုဂုံဤဆုံးလင်းပေတရှင်တော်မြတ်ဗျာကို အဟံတရားဟောတရားနာအမိမကောဘုရားတပည့်တော်သည်ဝန္ဒာမိတတ္တာယုကျိုးမံဆွဲချိုး၍ရှိခိုကတော်ပါဤမြတ်စွာဘုရားသာဓုသာဓုသာဓုပါဘုရား ဒီတော့ဦးဇင်းတို့အကျင့်40မြောက်ဝိပဿနာတရားကိုဒါမောကြမင်းဘုရားရှင်ကိုဥစွာကြောပြီးတဲ့နောက်ဝိပဿနာလုံးပြီးတရားစပြီးတော့ဟောကြားနာကြားကြရအောင်အဲ့တော့ဦးဇင်းတို့စခဲ့တာကတော့ဒီဝိပဿနာလုံးပြီးတရားကိုဝိတ္တုဒီခုနှစ်ပါးနဲ့စခဲ့တော့ဒါလေးခက်တူတူပြန်ပြောကြရအောင် တို့တကကြီးဒီထက်မှာတော့နားရည်တော့ဝါပြီးသားတော့ဖြစ်မှာပါလေသို့တော်လဲဒါပါရမီစာကပါရမီဖြစ်တာပေါ့ဒီတရားလေးတွေဘဝတစ်ခုမှာပန်းမိုင်းနိုင်နိုင်နဲ့နားရည်ဝါဆိုတာနားလဲသွားမယ်ထိုက်တဲ့နဲ့အကျဉ်းဉာဏ်ကြိုးကိုအတုံးမှုတွေလည်းပါသွားမယ်ဆိုရင်ဒါတွေကတစ်ချိန်မှာနာဂတ်ဘဝတစ်ခုတစ်ခုဒီဘဝမှာတဏှာပြီးမဆုံးခဲ့နာဘဝနာဂတ်ဘဝတစ်ခုခုရောက်တဲ့ ဒီသူတော်ကောင်းတရားတွေကမိမိတို့အတွက်ဒါဗာရမီတရားအနေနဲ့ဒါအင်မတန်ထောက်ကူပြုမှာဖြစ်တဲ့အတွက်ကြောင့်ဒီကျင့်စဉ်လေးကိုပြန်ပြီးတော့ဒါပြောကြအောင်စုအဲ့တော့ဦးဇင်းတို့ဒီဝိတ္တုဒီခုနှစ်ပါးနိဗ္ဗာန်လိုလားတဲ့တနည်းအားဖြင့်ဘုရားရှင်ကဒေသနာတော်တွေထဲမှာတကူတီတော်ရတ္တလို့ခေါ်တဲ့ဒါဝိမု ക്തി ရတ္တလွတ်မြောက်ခြင်းဆိုတဲ့ဒီရတ္တကိုသုံးဆောင်နိုင်ရဲ့အတွက် ဒီဝိတ္တုဒီခုနှစ်ပါးကိုအစဉ်တိုင်းကျင့်ကြရမှာဖြစ်တယ်။အဲတော့ဘုရားရှင်ရဲ့ဝါဒကတော့အဓိကပန်းနိုင်ကလွတ်မြောက်ရေးပဲ။အဲလွတ်မြောက်ရေးကိုရရှိရေးအတွက်ဒီဝိတ္တုဒီခုနှစ်ပါးကိုကျင့်ကြံရုပ်ကိုအထုတ်ကြရမှာဖြစ်တယ်။အဲတော့နံပါတ်1အနေနဲ့သီလဝိတ္တုဒီဟောသီလတရားတွေစင်ကြယ်ရမယ်။နိဗ္ဗာန်ကိုလိုလားတဲ့သူတော်ကောင်းတရားနည်းအားဖြင့်လွတ်မြောက်မှုလွတ်လပ်မှုကိုလိုလားတဲ့သူတော်ကောင်းတရားတယောက်အတွက် ကိလေသာနောင်ဖွဲ့ပြီးဘဝဆိုတဲ့ဆင်းရဲဒုက္ခတဏှာဆိုတဲ့ဆင်းရဲဒုက္ခတွေကလွတ်မြောက်ခြင်းနဲ့ဆိုဥစ္စာပထမဘယ်ကစရမလဲဆိုတော့ဒါသီလကစရတယ်သီလဝိတ္တုဖြစ်အောင်ဟောသီလဝိတ္တုဖြစ်ပြီးဒီလားတရားတွေစဉ်းစဉ်းကြဲကြဲနဲ့ပြည့်ကျင်နိုင်ပြီဆိုတက်စင်တက်ပြီးတော့အဲဒိတ်စိတ်ဓာဝိတ္တုကိုကူးရဟောစိတ်ဓာဝိတ္တုဘိုင်းမှာတော့ ီလာတရားတွေကိုအခြေခံပြီးတော့သီလတည်ဟူသောမြေပေါ်မှာယက်တည်ပြီးတော့တမာတိတည်ဟူထူထောင်ကြရမှာဖြစ်တယ်။အဲတော့စေတဝိတ္တုတိကတော့နိဝရဏအငြိကြီးတွေကင်းစင်ပြီးတော့စိတ်ဓာတ်မှာစင်ကျင်နေတဲ့သဘောပဲ။အဲလိုနိဝရဏအငြိကြီးတွေကင်းစင်ပြီးတော့စိတ်ဓာတ်စင်ကျင်ဖို့ဆိုတာကတော့ဒါတမထကမ္မထံလို့ခေါ်တဲ့ဒါတမာတိတည်ထူထောင်ကြရမှာဖြစ်။အဲဒီဘိုင်းမှာဒါသမထကမ္မထံ၄၀ကြာရကမ္မထံကအစပြီးမိမိတို့ကတမာတိတည်ထူထောင်နိုင်ခဲ့ရင် ဒါစေတဝိတ္တိစိတ်အစဉ်မှာဥပဇာရသမารိအပနာသမารိတခုခုဒါစိတ်မှာစိတ်ဓာတ်တွေကတည်ကြည်သွားပြီဆိုရင်ထိုစိတ်အစဉ်မှာနိဝရဏအငြင်းကြီးတွေဒါကင်းစင်သွားတာပဲစိတ်တဝိတ္တိဖြစ်အော်စိတ်တဝိတ္တိဖြစ်တဲ့အခါစင်ကြယ်တန်ရှင်းနေတဲ့စိတ်တနည်းအားဖြင့်တမာတိရှိနေတဲ့စိတ်ဒီတဆင်းရှိကိုတက်လို့ရပြီ။ဘာကိုတက်မလဲလို့မေးတော့ ဒိဋ္ဌိဝိတ္တုကိုပူရမှာဖြစ်တယ်။ဟောဒိဋ္ဌိဝိတ္တုပိုင်းရောက်လာတဲ့အခါကျတော့ယုတ်တရားနန္တရားတွေမှာဉာဏ်မြင်နဲ့စင်ကြယ်ခြင်းပဲဒါဒိဋ္ဌိဆိုတဲ့ဉာဏ်မြင်နဲ့စင်ကြယ်ခြင်းဒိဋ္ဌိဝိတ္တု။ဟောဒီပိုင်းရောက်လာတဲ့အခါကျတော့ဗါတယ်တော့ဟောနာမရူပပရိသေဒဉာဏ်ဒါဒီဉာဏ်ကိုရောက်ကြိုးစားရနန္တရားတွေကိုဒါကွက်ကွက်ပြားပြားယုတ်တရားတွေကိုကွက်ကွက်ပြားပြားဒါလိုသိအောင်ပရမတ္ထကို ဉာဏ်မြင်စိုက်တည်တိုင်အောင်ဒါကြည့်ဉာဏ်တို့ကိုအာထုတ်ခဲ့လို့နာမရူပပရိစ္ဆေဒဉာဏ်ရပြီယုတ်တရားနန္တရားပေါ်မှာအတိဉာဏ်ဤတန်ရှင်းသွားပြီပရမတ္ထဉာဏ်မြင်စိုက်တည်တိုင်အောင်ပရမတ္ထကိုဉာဏ်မြင်စိုက်တည်တိုင်အောင်သိပြီဆိုရင်အဲ့ဒီမှာဒါဉာဏ်မြင်စင်ကြယ်ပြီယုံနာဓမ္မအပေါ်မှာဒါဉာဏ်မြင်စင်ကြယ်သွားပြီဒိဋ္ဌိဝိတ္တုဖြစ် အဲဒိဋ္ဌိဝိတုဒ္ဓိဖြစ်ပြီဆိုရင်ဒါနာမရူပပရိသေရဉာဏ်ဉာဏ်စဉ်16ပါးအရာနာမရူပပရိသေရဉာဏ်ရပြီဆိုတဲ့သူတော်ကောင်းတယောက်ကတဆင့်တက်တက်ပြီးတော့တို့ရုပ်တည်နံတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားဒီအကြောင်းတရားတွေကိုသိအောင်ကြိုးစားရမယ်ဒါကိုတော့ဦးဇင်းတို့ဉာဏ်စဉ်အပြင်ပြောကြတဲ့အခါကျတော့ပြစ္စယပရိကဉာဏ်လို့ဒီလိုပြောရအဲပြစ္စယပရိကဉာဏ်ယာရေးပေါ့တနည်းအားဖြင့်ပရိဒသမုပ္ပါရှုွက်ပေါ့ မိုက်ပရိသသမုပ္ပါရှုခွက်ကိုတဆင့်တက်ပြီးရှုလို့ဒုယုံနာဓမ္မသင်္ခါရတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားကိုဒါမိမိတို့ကိုယ်ပိုင်တမ္မာဒိဋ္ဌိဉာဏ်ပညာနဲ့ထွန်းပေါက်သိမြင်ပြီဆိုရင်ဒါဉာဏ်ဉာဏ်ရကြည့်ရင်ပစ္စယပရိကဉာဏ်ရပြီ။အော်ဝိတ္တုတိခုနပါညာကြည်ရင်ကင်္ခဝိဒနာဝိတ္တုတိနဲ့ပြည့်စုံပြီလို့တလုံးပြောလို့ရတယ်။အော်ဒီဘက်ကတော့ညာတပရိညာပိုင်းတည်တင်တည်တိုက်တဲ့တရားတွေကိုဒါ ယုတ်တရားနံတရားဆိုတဲ့တည်တည်တိုက်တဲ့တရားထိုယုံနာဓမ္မတွေကိုဖြစ်ပေါ်စီတတ်တယ်အကြောင်းတရားကိုသိတယ်ဆိုတဲ့ဒါအကြောင်းတရားဆိုတဲ့ဒီတည်တင်တည်တိုက်တဲ့ပေါ့ယုံနာဓမ္မသင်္ခါရကိုဖြစ်ပေါ်စီတတ်တဲ့အကြောင်းတရားဆိုတဲ့ဒီတရားတွေကိုသိသိရင်ဒါညာတပရိညာပရိညာသုံးပါးမှာညာတပရိညာရဟောညာတပရိညာရဲ့သဘောကအကြောင်းတရားနဲ့တကဝသောယုတ်တရားနန္တရားတွေကိုဒါ မျက်မှောက်ထင်းနေဒါသိမြင်တယ်လို့ဒါလိုခေါ်တာနာမရူပပိစိတဉာဏ်နဲ့ပိစိယပရိကဉာဏ်ရသွားတာညာတပရိညာရဝိသုဒ္ဓိဘင်္ဂကြီးတိကဒိဋ္ဌိဝိသုဒ္ဓိနဲ့ကင်္ဂဝုသုံးခုမြောက်ဖြစ်တဲ့ဒိဋ္ဌိဝိသုဒ္ဓိ၄ခုမြောက်ဖြစ်တဲ့ကင်္ဂဝုတဏဝိသုဒ္ဓိနဲ့ပြည့်စုံပြီအဲလိုပြည့်စုံပြီဆိုတဲ့သူတော်ကောင်းတယောက်ကစပြီးတော့ဝိပဿနာနယ်တဲ့ကိုဒါခြေချလို့ရပြီဘာဖြစ်လို့တော့ ဒီဝိပဿနာရဲ့အယူခံလို့ခေါ်တဲ့ခုနယုတ်တရားနန္တရားအကြောင်းတရားလို့ခေါ်တဲ့ဒီသင်္ခါရဓမ္မတွေကိုတမ္မာဒိဋ္ဌိဉာဏ်ပညာနဲ့ကိုယ်ကွယ်ပြပြသိပြီးဖြစ်တဲ့အတွက်ကြောင့်ဝိပဿနာဉာဏ်နဲ့ကိုစပြီးခြေချလို့ရပြီအဲ့တော့တစစ်တက်မယ်ဆိုဝိတ္တုဘက်ကအကျင့်တော့မကမကဉာဏဒတနာဝိတ္တုဟောဉာဏ်သင်္ခါကြည့်မယ်ဆိုတမ္မာတနာဉာဏ်ကစပြီးတို့ယုံနာဓမ္မသင်္ခါရမိမိသိသိထားတဲ့ဒိဋ္ဌိဝိတ္တုအရာယုံနာဓမ္မသင်္ခါရ ကင်္ဃဝေဒနာဝိတ္တုရိယတို့ယုံနာဓမ္မသင်္ခါရကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားလို့ခေါ်တယ်တို့သင်္ခါရတရားတွေကိုစပြီးတော့ခဏမစက်တသက်တည်းပြင်းနေလို့အနေစမမြဲဘူးဖြစ်ချင်းပြချင်းတန်ကျဲပြင်းနေစက်နေတဲ့အတွက်ကြောင့်ဆင်းရဲတဲ့ဒုက္ခအခြေကဲခိုင်မာနိတာရအချင်းတည်ရမနေဘူးအစိုးမရဘူးဟောအနတ္တဒါအစိုးမရဘူးဆိုတဲ့အနတ္တဒီယုံနာဓမ္မသင်္ခါရနဲ့အကြောင်းတရားတွေက ဒီသင်္ခါရတရားတွေဆိုတာအကြောင်းတရားတွေကအနိုင်နိုင်ပြုရင်မှမှဖြစ်ပေါ်လာတဲ့အတွက်ကြောင့်ဒါအစိုးမရမစိုးမရတာနဲ့ပတ်သက်လို့တော့ဒုဒကာကြီးတွေတက္ကမကြီးတွေဒါပြီးခဲ့တဲ့ဘက်ကကိုတွေ့ပဲဟုတ်ပလားပြီးခဲ့တဲ့ဘက်ကကိုတွေ့ပဲဆိုတာအခုကျွန်တော်လည်းဒါပထမနေ့တက်ကကြိုပြီးတော့အင်္ဂါနေ့ပေါ့ဒီဘက်ကကြည့်အဲဒီဘက်ကကြည့်တော့အဲတနေ့နာနေ့မှာကြိုးပြီးတော့โอเคလာမဲ့ဂျာသာသီးနေ့လာမဲ့ဗုဒ္ဓနေ့တရားဟောမယ် အဲဒုံလေဆိုပြီးတာကျမကြီးကဖြစ်တယ်အဲဒီနေရာမှာဦးဇင်းတို့အစိုးမရဘူးဆိုတာဒါပေါ့ဒါခန္ဓာကလည်းအစိုးမရဘူးကျန်တဲ့အကြောင်းတရားတွေကလည်းအစိုးမရအဲ့လိုအစိုးမရတဲ့အခါကျတော့ဒီလိုဖြစ်တယ်ကျမလို့ဦးဇင်းတို့ဒီနေရာမှာတကယ်ကြီးကျုံလို့ဘာလေးတခုပြောချင်တယ်လို့တတိတံဝေကရဦးဇင်းတို့အိုရာဒါအိုခြင်းတရားကိုလိန်ညာလို့မရဘူး နာခြင်းတရားကိုလည်းလင်ညာလို့မရဘူးနောက်ဆုံးသိခြင်းတရားကလည်းရှောင်လွဲလို့မရဘူးဒါကတတိတံဝေကရစရာပဲနော်တို့တက္ကကြီးတွေတက္ကမကြီးအိုခြင်းတရားတက္ကကြီးတွေတက္ကမကြီးရှောင်လို့ရလားမရအောင်လို့မရပါဘူးခင်ဗျာအောင်လို့မရအဲလိညာလို့လည်းမရအဲတချို့တချို့တို့တကကြီးတွေတကမကြီးတွေတခါတည်းကျမကြီးတွေလိုက်စားအရွယ်လေးကနှုတ်ပြိုးနေအဲကြည့်လိုက်လို့ရှိရင်အသက်ရွယ်ကအဲငယ်တယ်လို့ထင်ရ ငယ်တယ်လို့ထင်ရလို့တော့တို့တကကြီးတေကမကြီးညာလို့တော့ရလားညာလို့မရပါဘူးဖေ။အာဦးဇင်းတို့ဟိုမှာအကျမကြီးမကောင်းတော့နှလုံးတွဲဆို ECG ဆွဲဆွဲတဲ့အခါကျ ECG ဆွဲတဲ့ဆရာကပြောတယ်အသက်ဘယ်လောက်လဲဟိုကိုကိုအသက်ကိုဒီကြတော့တကကြီးတေကမကြီးလင်းလို့ရသေးလားမရတော့ဘူးဟုတ်လားမရဘူးမရတဲ့အခါကျပြောရတာပေါ့အမှန်တိုင်းပြောရတာအသက်40ဆိုတော့အဲ ECG ဆွဲတဲ့ဆရာကတခါလေအသေးချာစိုက်ကြည့်တယ်အရှင်မဟုတ်လား လိန်လို့မှမရတာဆိုတော့ပြောချင်တာကအသက်ကြီးတာလိန်လို့ရသေးလားမရဘူးအာသမယပြောနောက်ဆုံးလိန်ရအောင်ကိုယ့်ကိုယ်ကိုလည်းလိန်လို့မရအောင်အသက်ကြီးပြီဆိုနောက်ကဘာပါလာခုနဗျာတိဆိုတဲ့ဇရာဆိုတဲ့အိုရာပါလာအိုတဲ့နောက်မှာဗျာတိဆိုတဲ့နာရာပါလာအသက်ရွယ်ငယ်ငယ်တကကြီးတွေတကမကြီးတွေအာတောင်းတရင်စားကျင်တာစားသွားကျင်တာသွားနေကျင်သလိုနေအဲခေါင်းကြိုက်တွေအာကြောအောင်နေရင်နာတယ်ဆိုတာကဘာမှန်းတော့မသိဘူးဟုတ်ပလား ဘာမှတော့မသိဘူးဦးဇင်းတကကြီးတယောက်ကတော့ရှိတယ်ဆရာတော်ကြီးတဲ့ညတိုင်းအိတ်အိတ်မပြောဘူးအဲ့ဒါအိတ်အိတ်မပြောတာကိုဘာဖြစ်တော့အစတော့ကတဲ့သူ့ပဲအဖေပေါ့နော်ဒီတကကြီးရဲ့အဖေကညတိုင်းဆိုရင်ပြောတယ်ဗျာတဲ့လူကြီးပဲကွာညတိုင်းဆိုအိတ်မပြောဘူးအတနိုင်တနိုင်လောက်အိတ်နိုးနေတာတလူပြောအဲ့တော့တပြည့်တော့ကထင်နေတဲ့ဟုတ်လားမသိပါဘူးဟုတ်လားကို့ဖေပြောတဲ့စကားကိုကိုမယုံဘူးတော့တကယ် ဟုတ်တာပေါ့ငယ်ရွယ်သူအသက်20 30လူကတော့တကယ်ကြီးတရေအိတ်တယ်ဆိုနိုးမလားမနိုးတော့မနိုးတော့တဲ့အခါကျတော့တကယ်တရေပဲမနဲ့မိုးလင်းတကယ်လှုပ်ရှားကညာရှိမှာပဲထထမှာပဲမနိုးအဲ့တော့ဟိုအသက်50 60လူကညတာအိတ်မပြောဘူးပြောတော့အဲ့ဒါတကယ်ကြီးကသူခက်ငင်ငင်ရတယ်ဟုတ်ဟုတ်ပါမလားလို့တွေးတာဗျာတဲ့အခုလည်းကြောက်တကယ်တပြောလို့လည်းအိတ်မပြောတော့ဘူးလေဟုတ်ပလား အာဒကာကြီးတွေဒကမကြီးတွေလည်းဒါဒီတချို့တချို့တို့ဒကာကြီးတွေဒကမကြီးတွေအသက်ရွယ်အပြင်အဲ50 60တဲ့ဝင်လာရင်ဒီဒါဒီလိုအတွေ့အကြုံဒီအခက်အခဲဒါကတော့ဒကာကြီးတွေကျုံနေရလောက်ဦးဇင်းတို့တော့တိတ်တော့မကြုံသေးဘူးတိုးတော်ကုဒရာနာလာကတော့ရှောင်လို့ရလားမရဘူးနော်အဲ့တော့ဦးဇင်းတို့ဟိုတယ်ဟိုချင်းတရားရှောင်လွဲလို့မရနောက်ကလိညာလို့လည်းမရနာချင်းတရားလိညာလို့မရဘူးဒါနားလာတာ နားလာတဲ့ဟာကိုမနာပါဘူးတခါတည်းဘလောက်ပဲဟန်ဆောင်ဆောင်တကယ်ကြတော့မရတော့ဘူးတကယ်ကြတော့မရတော့ဘူးနောက်သေးခြင်းတရားခုနနာခြင်းတရားလဲညာဦးခြင်းတရားလဲညာလို့မရနာခြင်းတရားလဲညာလို့မရနောက်ဆုံးသေးခြင်းတရားဟောဘယ်မှရှောင်တိန်လို့မရဘူးဒါသေးခြင်းတရားတနေ့ဦးစင်းတို့ရင်ဆိုင်ကြရအောင်အဲဒီသဘောတရားတွေကိုတော့တို့တကကြီးတွေမကြီးခုကစားပြီးတော့ကောင်းကောင်းဆင်ញင်းပြီးတော့ပြင်ဆင်ထားဖို့လေလိုတယ် စင်ငင်းထားဖို့လည်းလိုတယ်ပြင်ဆင်ထားဖို့လည်းလိုတယ်အဲပြင်ဆင်ပုံနဲ့ပတ်သက်လို့တော့ဦးဇင်းတို့ဒီနေ့နန္တရားဟောတဲ့အခါမှာအဲ့ဒီပိုင်းလေးဒီထည့်ပြီးတော့နည်းနည်းဟောဖို့လည်းပဲဦးဇင်းတို့ရည်ရွယ်ထားတယ်ကဲထားအဲ့တော့ပြောချင်တာကဒီဦးဇင်းတို့ရရှိထားတဲ့ဟဲ့ဒီခန္ဓာကိုယ်ကြီးအတိတ်ကကုစုရဲ့အကြောင်းကြောင့်တော့ရရှိထားပါတယ်လူခန္ဓာဆိုတဲ့ဒါလူဘဝလူခန္ဓာဆိုတဲ့ဒါကုစုရဲ့အကျိုးရရှိထားတာမကောင်းဘူးလားမေးရင်တော့ဒါကောင်းတယ်လို့တလူပြောလို့ရတယ် သာသနာမှာကျင်နေနေသမျှအပယ်လေးပုံနဲ့ကြာရင်ဒုက္ခတိဘုံဘဝလို့ခေါ်တဲ့လူဘုံလူဘဝနတ်ဘုံနတ်ဘဝဆိုတဲ့ဒီလိုဘုံဘဝတွေဒီဒါဒုက္ခတိဘုံဘဝကောင်းတယ်လို့ဒီလိုပြောလို့ရတယ်မှန်ပြီမေသောတော့ကပြောတဲ့အိုခြင်းနာခြင်းတည်ခြင်းဆိုတဲ့ဒီစင်းရဲတရားတွေနဲ့ချိန်ဆက်ထားတဲ့အတွက်ကြောင့်တကယ်တကကြီးဒီချမ်းသာခြင်းချမ်းသာမှန်လည်းမဟုတ်ဘူးတကယ်လွတ်မြောက်ခြင်းအစစ်ကောဟုတ်သလားလို့မေးတော့ မဟုတ်သေးဘူးဒါကြောင့်မို့လို့ဦးဇင်းတို့တတိတံဝေကတွေအဓိကစယူကြရအောင်ကဲဒါအဲ့တော့ပြောချင်တာကဘာပြောချင်တာဆိုတော့ခုနမက္ကမက္ကညာနာတဒနာဝိတ္တုဒီပိုင်းရောက်လာတဲ့အခါသူတော်ကောင်းတယောက်ကဝိပဿနာနယ်တဲ့ကိုစပြီးခြေချပြီအဲခြေချတဲ့အခါမှာသောသောကမိမိတို့သိသိကြတဲ့ယုံနာနာမသင်္ကာရတွေကမမြဲခြင်းဆိုတဲ့အနေအထားဆင်းရဲခြင်းဆိုတဲ့ဒုက္ခအခြေခဲအကိုင်းမှာနှိမ့်တရာအပြင်တည်တတ် မနေဘူးအစိုးမရဘူးဟောဒါလေးကအစထွက်သွား အဲ့တော့ဇွမရဘူးဆိုတာလေးကိုသိသိချင်တာဒီမိမိတို့ရရှိထားတဲ့ယုံနာဓမ္မသင်္ခါရတွေဝိပဿနာနေတဲ့ကဝိပဿနာနေဘက်ကလှည့်ပြီးကြည်လိုက်မယ်ဆိုရင်ဘာမှအဇူမရဘူးဒီကဲကိုင်းမှာနေတရာချင်းဒီတတ်မနေဘူးအဇူမရဘူးတို့အတွက်ကြောင့်အနတ္တာလို့ဒါလိုလက္ခဏာကြီးသုံးတန်တင်တင်ကြီးတင်ပြီးတော့ဝိပဿနာယူပါသုံးတန်နိုင်ခဲ့ရင်ဒါသမတနာဉာဏ်ဒါဉာဏ်သင်အပြင်ကြည့် ဓမ္မတနာဉာဏ်ရပြီအဲ့တော့ဓမ္မတနာဉာဏ်ရတဲ့ကထက်ပြီးတော့ဝိပဿနာတရားတွေကိုရင့်တန်အောင်ပွားများလို့ရှိရင်အော်ဥဒိယပိယဉာဏ်အနုဘယုံနာဓမ္မသင်္ခါရတွေကတခါတည်းဖြစ်ခြင်းဖြစ်ခြင်းကိုတခါတည်းခဏပြစ္ဆုတ်ပံစိုက်တည်တိုင်အောင်မြည်ပြီဆိုလို့ရှိရင်ဒါဥဒိယပိယဉာဏ်အနုဘရပြီရပြီဆိုရင်ဒီအပိုင်းဒီဒါမက္ကမက္ကဉာဏတတနာဝိတုဒ္ဓိပိုင်းတနည်းအားဖြင့်ကြည့်မယ်ဆိုရင်ဒါဒီတနာပရိညာလို့ဒီလိုပိဏပရိညာထဲမှာအကျုံးဝင်နေ အဲ့လိုဒီတရဏပရိညာထဲမှာအကျုံးဝင်ပြီးလို့အဲ့ဒီတရဏပရိညာပရိညာအပြင်ဒီတရဏပရိညာရပြင်ဝိသုဒ္ဓိရပြင်မက္ကမက္ကညနတဒနာဝိသုဒ္ဓိရပြီဝိသုဒ္ဓိနဲ့ပြည့်စုံပြီဆိုတဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီးတော့ထိုဝိပဿနာဉာဏ်တွေကိုပဲရင့်တဲ့အောင်ရင့်ကျက်အောင်ကြိုးစားအားထုတ်ရတယ်အဲ့လိုဝိပဿနာဉာဏ်တွေကိုရင့်ကျက်အောင်ကြိုးစားအားထုတ်လိုက်လို့ဥဒိယပြဉာဏ်အနုပိုင်းနဲ့ကိုတော်တော်လေးအားခဲပြီးတော့အားထုတ်နိုင်တဲ့သူတော်ကောင်းကအဲ့ဒီမှာဥပ္ပကိတ္တာတွေကျုံမဲဝိပဿနာ ညီညူးကြောင်းတွေကြုံမယ်အဲဝိပဿနာညီညူးကြောင်းတွေကိုကြော်လွှားနိုင်တခါတည်းဥရိယပညာဉာဏ်ရင်မိုင်းကိုရောက်လို့တဆင့်တက်ပြီးကြိုးစားလိုက်လို့ဘင်္ဂဉာဏ်ဘေယဉာဏ်အာရိနဝဉာဏ်နေပိတဉာဏ်မောဇိတုကမြတဉာဏ်ပရိသင်္ဂဉာဏ်သင်္ကာရုပကဉာဏ်အနုလောမဉာဏ်ဆိုတဲ့အဲအနုလောမဉာဏ်တိုင်အောင်သောဝိပဿနာဉာဏ်လေးကိုဆက်လက်ပြီးတော့ပွားများအထောက်နိုင်မယ်ဆိုရင်ဒါပရိပဒဉာဏ်တသနာဝိတုဒ္ဓိနဲ့ပြည့်စုံပြီ၆ခုမြောက်ဒါဝိတုဒ္ဓိနဲ့ပြည့်စုံပြီ ဒီဘိုင်းကစပြီးတော့ဦးဇင်းတို့ဘာနာပရိညာထဲမှာစပြီးအကျုံးဝင်ပြီအဲဒီလိုပေါ့ပရိပဒညာနာတဒနာဝိသုဒ္ဓိကိုရတဲ့သူတော်ကောင်းဒီတစင့်တက်ပြီးထိုဥပဒနာညာဏီကိုကြင်မှန်များစွာထက်ခါထက်ခါပဲတစ်ချိန်တစ်ခါနဲ့တော့မရဘူးအဲတော့ထက်ခါထက်ခါဒီပွားများအထုံနိုင်ခဲ့ရင်တော့နောက်ဆုံးမှာဒီဝိပဿနာဉာဏ်ဤကအဆုံးမှာတော့ဒါမဉဏ်ဘုံဉဏ်ဆိုင်မယ် အော်မဉ္ဇဏ်ကုဉ္ဇဏ်စရင်တော့ဒါဉာဏတဒနာဝိတုဒ္ဓိဒုမဉ္ဇဏ်ကုဉ္ဇဏ်ကနိဗ္ဗာန်ဟူသောအငြိမ့်ညာကြီးကိုအာယုံနိုင်ယူမယ်နိဗ္ဗာန်ဟူသောအငြိမ့်ညာကြီးကအာယုံနိဗ္ဗာန်ဟူသောအငြိမ့်ညာကြီးကကျေတုပြုမှုကြောင့်ဒုမဉ္ဇဏ်ကုဉ္ဇဏ်မဉ္ဇဏ်ကလည်းဆံရဆံရကိတိတာတွေကိုပယ်တတ်ပြီးတော့မဉ္ဇဏ်ကုဉ္ဇဏ်နဲ့ဒါပြစ္ဆောကနာဉာဏ်တိုင်အောင်တော့ဒါနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်သည့်တိုင်အောင်ဒါမိမိတို့ရရှိမှာဖြစ်တယ်။ဒီအပိုင်းကိုတော့မဉ္ဇဏ်ကနေပြီးတော့ကုဉ္ဇဏ်ပြစ္ဆောကနာဉာဏ်တိုင်အောင်ဒါကိုတော့ ဉာဏတဒနာဝိတ္တုဒီနိဗ္ဗာန်ဉာဏ်မြင်စင်ကြယ်ခြင်းလို့ဒီလိုမျိုးဒါနားလည်ရမှာပြည်ပြီးတော့ဒုဉာဏတဒနာဝိတ္တုဒီတန်အောင်ဝိတ္တုဒီခုနပိုင်းစုံညီအောင်ဦးဇင်းတို့အားထုတ်ကြရမှာလည်းဖြစ်တယ်အဲ့တော့အဲ့ဝိတ္တုဒီခုနပါဒါကျင့်ရမယ်ကျင့်နေပြီပြောပြီးတဲ့ကဦးဇင်းတို့တကယ်လက်တွေ့ဒါဟောကွယ်တွေရောက်နေတာတော့ဦးဇင်းတို့သီလဝိတ္တုဒီပိုင်းနဲ့ပြီးပြီးစိတ်တဝိတ္တုဒီပိုင်းနဲ့တော်တော်လေးစုံပြီးအခုရောက်နေတာဒိဋ္ဌိဝိတ္တုဒီပိုင်း အဲ့ဒီဒိဋ္ဌိဝိတ္တုဒီဘိုင်းမှာဒါယုတ်ကမထမ်းပိုင်းနေတဲ့ဒါ6ဒေါ်လာ42ခုဒါတာမှာသိသိပုံပိုင်းနေတဲ့တော်တော်လေးဒါဦးဇင်းတို့ဟောခဲ့ပြောခဲ့ပြီးတော့အခုဒါနံကမ္မထံပိုင်းကိုစပြီးတော့နာနာမရူပပရိက္ခဟလို့ခေါ်တဲ့နံတရားတွေကိုသိသိတဲ့အပိုင်းလေးကိုဦးဇင်းတို့သွားနေတော့အဲ့ဒါဝတိစိတ်တွေ6မျိုးနဲ့စိတ်တက္ခဏာတိုင်းစိတ်တက္ခဏာတိုင်းမှာရှိတဲ့စိတ်စိတ်တိတ်တွေကိုနာမဒိဋ္ဌိဉာဏ်ပညာနဲ့သိအောင်ယူပွားသုံးတတ်တဲ့အပိုင်းလေးကိုဦးဇင်းတို့ဒါ ဩနေပြောနေတာအဲ့ဒီပိုင်းလေးကိုဆက်ပြီးတော့ယနေ့တော့ဟောကြပြောကြရအောင်ကဲကောင်းပြီအဲ့တော့ဦးဇင်းတို့ဒီနန္တရားတွေကိုသိကျင်တဲ့သိသိကျင်တဲ့သူတော်ကောင်းတယောက်ဒီဟုတ်စတော့ငါဦးဇင်းတို့ပြောခဲ့တာနံကံထမ်းပိုင်းစတဲ့ပြီးခဲ့တဲ့တပတ်ကျော်လောက်ကဖြစ်လိမ့်မယ်အဲ့ကစပြီးဦးဇင်းတို့ဘာပြောခဲ့လဲဆိုတဲ့အခါကျတော့ ဝိတုနဲ့အာယုံကိုပူးတွဲပြီးတော့သိသိတတ်ရတယ်ဆိုပြီးတော့ဒီအပိုင်းလေးပေါ့ဝိတုနဲ့အာယုံကိုပူးတွဲသိသိရတယ်ရှင်သာရိပုတ္တရာမတိမြတ်ကြီးရဲ့ထုံးကိုနှလုံးမူပြီးတော့နန္တရားတွေကိုစိတ်တက္ကနာတိုင်းစိတ်ကနာစိတ်တက္ကနာအတိုင်းမှာသိကျင်တယ်သူတော်ကောင်းသည်ဒါဝိတုနဲ့အာယုံကိုပူးတွဲသိသိတတ်ရတယ်လို့ဘယ်လိုပြောတော့အဲ့မှာဝိတုနဲ့ပတ်သက်လို့ပေါ့ ဒါဇကုဝိတုသောတာဝိတုကာနာဝိတုဇိမဝိတုကာယဝိတုဟရိယဝိတုဒါလိုလဲသုံးဓာရနဲ့ကြည့်မယ်လို့ဇကုဓာရသောတာဓာရကာနာဓာရဇိမဓာရကာယဓာရမနောဓာရလို့ဒါလိုသုံးတယ်အဲ့တော့ဦးဇင်းတို့ပြီးခဲ့တဲ့ဘက်ကလည်းမနောဓာရဟရိယဝိတုနဲ့ပတ်သက်တဲ့မနောဓာရအကြောင်းလေးကိုဦးဇင်းတို့ပြောခဲ့တယ်သို့တော့ထပ်ပြီးတော့ဦးဇင်းတို့နားလည်လွယ်အောင်အဲ့ဒါလေးကိုတစ်ချက်ကလေးပြောချင်တာပေါ့ပြောချင်တော့အဲ့ဒါဟိုတခါကြီးတော့ဟို screen လေးနဲ့တော့အဲ့ဒီ မနောဒေါသဆိုတာလေးထင်တယ်နော်ဟိုနေ့ကပြောထားတာအဲ့ဒါလေးတစ်ချက်ဟိုပြန်ပြီးတော့ပြပေးပါအောင်ပြပြီးတော့အဲ့ဒီမှာဦးဇင်းတို့ဒီမနောဒေါသဆိုတဲ့အပိုင်းလေးပေါ့နော်ဟိုတခါကြီးစာမျက်နှာလေးအောက်နည်းနည်းလေးချပေါ်နည်းနည်းလေးပြန်တင်ပေးကောင်းပြီနော်အေးဟုတ်နည်းနည်းလေးဟုတ်ပြီအဲ့ဒီမှာဦးဇင်းတို့ဒီမနောဒွါရနဲ့ဟရိယဝတ္ထုဆိုတဲ့အပိုင်းပေါ့ဒါလေးကိုဦးဇင်းတို့ထပ်ပြီးတော့နားလည်စေခြင်းတို့ပါသို့တော့ပြီးခဲ့တဲ့အပတ်ကတော့ပြောခဲ့တာတော့တော်တော်များများတော့အဆုံးပါတယ် နောက်ဦးဇင်းတို့ဒီညမှာဟိုမနောဒွါရပေါ့နော်မနောဒွါရနေဟရိယဝတ္ထုအဲ့တော့ဟရိယဝတ္ထုဆိုတာယုတ်တရားပဲဒီနန္တရားနေသည်ဦးဇင်းတို့ဒီပင်စောကာရပေါ့ခန္ဓာ၅ပါးရှိတဲ့ပင်စောကာရပေါ့လူသူသဖြင့်ဦးဇင်းတို့ဒီပင်စောကာရထဲမှာလူဘုံနတ်ဘုံနောက်မြမဘုံပေါ့နော်ဒီမြမဘုံတွေပါတယ်အတ္တညတတော့အရူပါတို့ကလွယ်တာပင်စောကာရထဲမှာပါတယ်ပေါ့အဲ့တော့အဲ့ဒီပင်စောကာရ26ဘုံရှိတယ်အဲ့ဒီပင်စောကာရ26ဘုံအဲ့ပင်စောကာရ လို့ခေါ်တဲ့ခန္ဓာ၅ပါးရှိတဲ့ဘုံဘဝတွေမှာဆိုလို့ရှိရင်ဒီနံတရားတွေကမိယာဝတ္ထုရှိမှဖြစ်တယ်မိယာဝတ္ထုယုတ်ပေါ့နော်ယုတ်တရားပေါ်မှာမိတွဲပြီးတော့ဖြစ်တယ်လို့ဒီလိုနားလည်ရအောင်အဲ့တော့အဲ့ဒါမှာဦးဇင်းတို့ပြင်သောကာလ26ဘုံထဲမှာဦးဇင်းတို့လူဘုံပါတယ်လူဘုံပါတော့ဒီလူဘုံဒီလည်းပဲဒါဟိုခန္ဓာ၅ပါးရှိတဲ့ဘုံဖြစ်တဲ့အတွက်ကြောင့်ဒီလူဘုံမှာရှိတဲ့ဒီနန္တရားတွေအတိစိတ်ဝิญဉ်နဲ့တကွာတော့စိတ်စိတ်တိတ်လို့ခေါ်တဲ့ဒီနန္တရားတွေကမိယာဝတ္ထုယုတ်ကိုမိတွဲဖြစ်ရတယ် အဲ့တော့ဆိုကြပါစို့ဦးဇင်းတို့ဟိုရှေ့တုန်းကပေါ့ဟိုရှေ့ကဆိုတာဒီဟိုဇကုသောတာပန္နဇင်ဝဆိုတဲ့ဒီအပိုင်းနေမှာတော့ဇကုဝิญဉ်စိမြင်ကြည့်စိတ်ကလေးဒီဇကုဝတ္ထုကိုမိဖြစ်တယ်ဟောဒါသိရှိနေသောတာဝတ္ထုဂါဏဝတ္ထုဇင်ဝဝတ္ထုဒါတွေကိုမိတွဲဖြစ်တယ်ကာယဝတ္ထုတိုင်အောင်ဒါလည်းရှင်းနေနောက်ဒီကြံတဲ့ပေါ့ဇကုမြင်ကြည့်စိတ်နန္တိစိတ်မြင်ကြည့်စိတ်ကြားသိစိတ်နန္တိစိတ်အရသာသိတဲ့စိတ်တွေးထိစိတ်ဒီစိတ်တွေကဆံရဆံရဝတ္ထုတွေကိုမိတွဲဖြစ်နောက်တကား ဓမ္မသဘောတရားတွေကိုသိတယ်ဆိုတဲ့ဒီစိတ်ပေါ့အဲဓမ္မသဘောတရားတွေကိုသိတယ်ဆိုတဲ့စိတ်ကလည်းဟရိယဝတ္ထုကိုမိတွဲဖြစ်တယ်ဒါလည်းပဲဟိုပြောရတာနားလေလွယ်တယ်ဆာယဝတ္ထုကိုမိလို့ဒါပေမဲ့ဓဝရနဲ့အာယုံတိုက်တဲ့အပိုင်းမှာကျတော့သူကကိုယ်ရဲသွားဓဝရနဲ့အာယုံတိုက်တဲ့အပိုင်းကျတော့ကိုယ်ရဲသွားခုနမိယာအနေနဲ့ကတော့ဥမာမြင်းတိတိကဇကုဝတ္ထုမှာမိဖြစ်တယ်လို့ကျန်တဲ့ဒီဟိုဓမ္မသဘောတရားတွေကိုသိတဲ့ဒီမနောဝိညာဉ်စိတ်တွေက ဒါဟရိယဝတ္ထုမှာမှီတွဲဖြစ်တယ်။ဟောဒီတိတော့သူကဒီဓာရ6ဟိုမြာဝတ္ထု6ပါးနဲ့ဒီဝิญဉ်6ပါးကသူကနားလည်ရတာတွဲရတာတွဲတယ်။ဒါပေမဲ့အာယုန်နဲ့ဒီဓာရနဲ့ပေါ့ထိခိုက်တဲ့အပိုင်းပေါ့တနည်းအားဖြင့်အာယုန်နဲ့ဝတ္ထုနဲ့ပေါ့ဒါဟိုထိခိုက်တဲ့အပိုင်းကြတော့ဥမာရူပါယုံပေါ့မြင်တိတိဖြစ်ဖို့ရန်အတွက်ရူပါယုံနဲ့စက္ခုဝတ္ထုတနည်းအားဖြင့်စက္ခု အကြည်ဓာတ်နဲ့လာပြီးတော့ရိုက်ခတ်ရတယ် သူတို့နှစ်ခုရိုက်တက်ခဲ့တဲ့အခါမှာဒါတိဏ္ဍသင်္ကတိဖတ်တော့ပေါ့ဖတ်တာဖြစ်တယ်ပြီးတဲ့အခါမှာအတိတ်ဝိညာဉ်ဖြစ်ဝိညာဉ်ပေါ့နော်ဒါမြင်တိတိဖြစ်တယ်ပေါ့အာယုံရဲ့ဝိတုလူခေါ်တဲ့စကုအကြည်ဓာတ်ရဲ့ရူပါယုံရဲ့နောက်တကမြင်တိတိရဲ့ဒီသုံးခုတွေ့ဆုံတဲ့အခါဖတ်တာပြီးတဲ့အခါဝေဒနာတင်ညာစသည်အပြင်ဒီနန္တရားတွေဖြစ်သွားတယ်ဒီနည်းအပြင်မြင်တိတိဖြစ်တယ်ဒါလွယ်တယ်အဲ့တော့ပြောချင်တာကအာယုံရူပါယုံကစကုဝိတုလို့ခေါ်တဲ့ စက္ကုအကြည့်တက်ကိုတက်ရလာပြီးတော့ရိုက်ခတ်ဒီရူပယုံအစင်းလေးရှိနောက်တကအတန်ပေါ့တတ္တယုံဆိုတဲ့အတန်လေးကလည်းဦးဇင်းတို့နားအကြည့်လို့ခေါ်တယ်ဒါသောတဝိထုနားအကြည့်တွေကိုလာပြီးတော့ရိုက်ခတ်အမိယာလည်းဖြစ်တယ်မြင်တိဈာတိတိတ်ကမိယာလည်းဖြစ်တယ်တနည်းအားဖြင့်မြင်တိတိတ်ကမိယာဖြစ်တဲ့စကုအကြည့်ဈာတိတိတ်ကမိယာဖြစ်တဲ့သောတအကြည့်လို့ခေါ်တဲ့သောတဝိထုကိုဒါဟိုရူပါယုံကစကုအကြည့်ကိုရိုက်ခတ်မယ်အတ္တဓာယုံကသောတအကြည့်ကိုရိုက်ခတ်မယ် ဒါသူ့ကမိယာဝတ္ထုယုတ်ကိုပဲလာလာရိုက်ကဲ့အဲ့ဒါကသူကသိပြီးတော့တွေးရတယ်နောက်ဆုံးဦးဇင်းတို့ကာယအကြည်ဆိုကြဆိုဒီဖောဒဘာယောဆိုတဲ့ဒီအာယုံလေးကကာယဝิญဉ်စိတ်ကမိတွယ်ဖြစ်ရာကာယဝတ္ထုလို့ခေါ်တယ်ကာယအကြည်တခေကိုလာပြီးရိုက်ခတ်တယ်ဟောဒါလည်းပဲသူကတွေးရတာလွယ်ဒါပေမဲ့ဒီဟရိယဝတ္ထုလည်းကြောက်ကွဲသွားအောင်ဒီနန္တရားကဓမ္မသဘောတရားတွေကိုသိတဲ့နန္တရားဟရိယဝတ္ထုမှာမိတွဲဖြစ်တာတော့မှန်တယ် ဒါမဲ့ဒီဓမ္မသဘောတရားတွေဒီဒီအာယုံပေါ့ဓမ္မယုံအမိရတဲ့ဒီအာယုံတွေကလာပြီးတော့ရိုက်ခတ်တဲ့အခါမှာတော့သူကဟရိယဝတ္ထုကိုလာပြီးတရက်မရိုက်ခတ်ဘူးသူကဘယ်ကိုလာပြီးတော့ရိုက်ခတ်တုံးဆိုတော့ဒီမနောဒွါရကိုရိုက်ခတ်တယ်ပေါ့နော်ဒါစာလို့တက်တက်ပြောမနောဒွါရကိုလာရိုက်ခတ်တယ်ဘာဖြစ်လို့လဲဆိုတော့ဦးဇင်းတို့ဟိုးမှာဒီရူပါယုံလေးတစ်ခုပဲဆိုကြတယ်ရူပါယုံလေးတစ်ခုကဒီသူစပြီးတော့ထင်ပြီးဆိုရင်ဒီစက္ကုအကြည်စက္ကုဒွါရကိုလာပြီးတော့ရိုက်ခတ်တယ် အဲ့စကုတော်ရာကိုရိုက်ခတ်တာနဲ့ပဲတခါလေဂျိုင်းနုလူလူမနောတော်ရာကိုလည်းလာပြီးတော့ရိုက်ခတ်တယ်လို့ဒီလိုစာကသုံးတယ်အဲ့တော့မနောတော်ရာဆိုတာဘာလဲမနောတော်ရာဆိုတာဘာလဲဆိုတဲ့အခါကျတော့ဦးဇင်းတို့အခုတခါကြီးဒီမှာမနောတော်ရာနဲ့ဟတရားဝတ္ထုဆိုတဲ့အပိုင်းလေးကိုကြည့်မနောတော်ရာရဲ့နာမတာဝဇနံဘဝင်ကံဆိုပြီးတော့ဒီလိုသုံးထားတာရှိအဲ့တော့မနောတော်ရာဆိုတာဘာလဲလို့မေးလို့ရှိရင်ဦးဇင်းတို့ဒီဒီအပေါ်ဆုံးစာကြောင်းလေးမှာဆိုလို့ရှိရင်တော့ဒါမနောတော်ရာ ဆိုတာတာဝဇဏံအာဝဇဏနဲ့တကဝသောဘဝင်စိတ်ကိုခေါ်တယ်လို့ဒီလိုသုံးတယ်ပေါ့နော်ဒီမှာဟိုဒီဒီဒီဒီဒီမှာပေါ့အဲနောက်တစ်ခါကျတော့ဟိုအောင်ဆုံးမှာတကယ်ကြီးပြန်ကြည့်တယ်ဦးဇင်းဒီမှာဟိုဟွာလေးလောက်ထားတယ်ဟိုပါလေအဲဒီဒီဟို line လေးပေါ့နော်ပေးထားတယ်အဲ့မှာသူကတကယ်အောက်ကလေးနည်းနည်းချအေးဟုတ်ပြီရပြီရအောက်နည်းနည်းလေးအောက်ပြန်ချဦးဇင်း screen မှာတော့မပေါ်ဘူးတကယ်ကြီးရှိမှာတော့ပေါ်လာမသိဘူး အောက်ကလေးနည်းနည်းချကြည့်အေးအေးအဲ့မှာကုတိုင်းရပြီကုတိုင်းရဒီမှာမနောတိဘဝင်ကစိတ်တံဆိုပြီးတော့ဒါတန်ရုပ်ထာကရာမှာမနောတိဘဝင်ကစိတ်တံဆိုပြီးဒီလိုလေးပြောထားတာရှိတယ်နော်အဲ့မှာဒီမှာဘဝင်မနောအကြည်ဓာတ်ဒီလဲမနောတော်ရအမိရေဆိုဒီလိုပြောထားတာရှိအဲ့တော့ဒါတက်တဲ့ပြောလို့ရှိရင်ဦးဇင်းတို့ဒီ ခုနအာယုံတစ်ခုကပေါ့ဒီဓမ္မာယုံအမိရတဲ့အာယုံတွေပဲဖြစ်ဖြစ်ဒီပင်စာယုံအမိရတဲ့အာယုံတွေပဲဖြစ်ဖြစ်ပေါ့ဒီအာယုံတွေကဒီစံရမဆိုရမှာဆိုဦးဇင်းတို့ပင်စာယုံအမိရတဲ့ဒီရူပအောင်တတအောင်ကန္နာယုံတွေကရူပယုံပဲပြောကြစို့ရူမယုံဒီဒီစက္ခုဒွါရကိုလာပြီးတော့ဟိုရိုက်ခတ်တဲ့အခါမှာတော့ဒီစက္ခုအကြည်ဓာတ်ဆိုတဲ့ဒီရုပ်တရားကိုလာပြီးတက်ရရိုက်ခတ်ဒါပေမဲ့ဒီရူမယုံကဒီမနောဒွါရကိုလာပြီးရိုက်ခတ်တဲ့အခါမှာ ဒီယုတ်တရားလို့ခေါ်တဲ့ဟရိယဝတ္ထုကိုလာပြီးတော့မရိုက်ခတ်တော့ဘယ်ကိုရိုက်ခတ်တုံးလို့မိတဲ့အခါကျတော့ဒီဘဝင်မနောအကြည်ဓာတ်ကိုလာပြီးတော့ရိုက်ခတ်တယ်မနောဘဝင်မနောအကြည်ဓာတ်မနောတော်နာအမိရတဲ့ဒီဘဝင်မနောအကြည်ဓာတ်ကိုလာပြီးတော့ဟိုလာရိုက်ခတ်တယ်ပေါ့နော်အဲ့တော့အဲ့မှာသူကနည်းနည်းလေး꿰သွားတာပဲပြောချင်တာကဒီဟိုရူပယုံဒီသက္ကုဒ္ဒရာကိုလာပြီးရိုက်ခတ်တဲ့အချိန်မှာသက္ကုအကြည်ဓာတ်လို့ခေါ်တဲ့ယုတ်တရားကိုပဲလာပြီးတော့ရိုက်ခတ်တယ်အဲ့ဒီကမှာဒါမြင်တိတိဖြစ်တယ်ပေါ့မြင်တိတိကသူသက္ကုအကြည်ဓာတ်ကိုပဲမိတွဲဖြစ်သွားတာ ဒါပေမဲ့ဒီမနောဒရဏကိုလာရိုက်ခဲ့တဲ့အခါမှာသူကမနောဒရဏကမိတွဲဖြစ်ရဟရေယဝတ္ထုကိုလာရိုက်ခဲ့တာမဟုတ်ဘူးဘယ်ကိုလာရိုက်ခဲ့တုံးလို့ဆိုတဲ့ခါကျဘွေမနောကြီးကိုလာပြီးတော့ရိုက်ခဲ့တယ်ဒီလိုလေးဒါနားလေရဘာကြောင့်တော့မေးတဲ့အခါကျတော့ဦးဇင်းတို့ဒီမြင်းသီးစိတ်လို့ခေါ်တဲ့ဒီစက္ကုဒေါရဝတီတခုလုံးပေါ့ဟိုဦးဇင်းတို့နောက်ကြလို့ရှိရင်ဟိုတော်လေးကြရင်ဒီမှာပြခုပြလို့ရရင်တော့ဒီကကြီးအဲ့ဒီမှာဟိုစက္ကုဒေါရဝတီအတိမန္တယုံဝတီဆိုတဲ့စက္ကုဒေါရဝတီလေးကိုတစ်ချက်ပြလိုက်ကောင်းပြီနော် လွယ်လားမသိဟိုစာမျက်နှာအေးအဲ့မှာအဲ့မှာဆိုလို့ရှိရင်ဦးဇင်းတို့ဓမ္မတကကြီးဓမ္မကြီးကြီးဓမ္မတီးဆိုတာတိတဘုံဝင်ကအတိတဘုံဝင်ပေါ့နော်နောက်တစ်ခါနဆိုတာဘုံဝင်ကဆိုတဲ့နနောက်တစ်ခါဓဆိုတာဘုံဝင်ကုပြည့်စီတာအဲ့ဒါပြီးတော့ပြင်သရရဟောဇံအော်ဒီပြင်သရရဟောဇံဒီဒါဒီဟရိယဝတ္ထုမှာမိတွဲဖြစ်တယ်နောက်ပြီးတဲ့အခါကျဒီစကုဝိညာဉ်စကုဒီစကုဝိညာဉ်မြင့်ကြီးစိတ်ကလေးကကြတော့ဘာမှမိတွဲပြီးတော့စကုအကြည့်မှာမိတွဲဖြစ်တယ် အဲဒီဒီစကုဒွါရလို့ခေါ်တယ်စကုကြီးတို့ရာယုံနဲ့ဂျိနဲ့ဒီဘဝင်ပေါ့စိတ်အောင်ပြန်ပြီးတော့ဒီမနောဒွါရလို့ခေါ်တယ်ဟရိယဝတ္ထုမှာမိတွဲဖြစ်တယ်ဒီဝထိစိတ်မဖြစ်တဲ့အချိန်ကြီးပေါ့ဒါကဝထိစိတ်လို့ခေါ်တာပေါ့နော်ဒါဦးဇင်းတို့ဝထိစိတ်ဖြစ်တယ်ဒါကစကုဒရဝတိကျန်တဲ့သောဒရဝတိကုတကကြီးတကမကြီးတွေကြားနာနေတာဟိုသောဒရဝတိလည်းဖြစ်တယ်အခုလိုအတန်ကို ကြားနေတော့သောတာရဝတိကုလိုဒီစကရင်လေးကိုကြည်နေတော့ဒါစကုဒရဝတိဒါတွေဖြစ်တယ်အဲ့ဒီဝတိတွေဝတိတွေကကြားထဲမှာပေါ့အဘဝင်ဆိုတာဒါအကျဉ်းများစွာဖြစ်တယ်ဘဝင်စိတ်တွေဖြစ်တယ်အော်နောက်တကဒီဝတိစိတ်တွေမဖြစ်တဲ့အခါမှာလည်းဒီဝတိမုတ်စိတ်အမိရတယ်ဒီဘဝင်စိတ်တွေပဲဖြစ်တယ်အဲ့တော့ဦးဇင်းတို့ဒီစိတ်ကဒီအတိစိတ်ကပြတ်သွားလို့မရအောင်အဲ့တော့ဝတိစိတ်တွေဖြစ်ရင်ဖြစ်ဝတိစိတ်တွေမဖြစ်ရင်ဒီဘဝအင်္ဂါလို့ခေါ်တယ်ဒီဘဝင်စိတ်တွေကဒီဇက်တိုက်ဒီ နှလုံးအိမ်မှာမိတွဲပြီးတော့တနည်းအားဖြင့်ဟတရဝတ္ထုကိုမိတွဲပြီးတော့ဖြစ်နေတယ်ပေါ့ဖြစ်နေတဲ့အခါကျတော့ဒီဆိုကြပါစို့ဒီစကုဒီဓာရပေါ့နော်စကုဓာရဝတ္ထိလို့ခေါ်တဲ့ဒီမြင့်တိစိတ်ဆိုတဲ့ဒီနန်းအစဉ်တိုင်းမဖြစ်ခင်အချိန်အထိကဒီစကုအကြည်တတ်မှာကဦးဇင်းတို့ဘာနန္တရားမှမဖြစ်ဘူးဘာနန္တရားမှဖြစ်မနေဘူးဖြစ်မနေတဲ့အတွက်ကြောင့်သူကဒီရူပယုံလားထိန်လို့ရှိရင်သူကဘာလို့ဆိုတော့ဒီစကုဒေါရကိုလာရိုက်ခဲ့တဲ့အခါမှာစကုဒေါရမှာထိုးချိန်မှာမြင့်တိတိတ်ကမဖြစ်သေးဘူး မဖြစ်သေးတဲ့အတွက်ကြောင့်ဒီရူပါယုံလေးကဒီစက္ကုအကြည့်ကိုလာပြီးတော့ရိုက်ခတ်လို့ရတယ်ဒါပေမဲ့အဲ့ဒီဒီဟိုဟိုဝဋ္ထိစိတ်တွေမဖြစ်တဲ့အချိန်မှာပဲဒီဟရိယမှာကြတော့ဟရိယဝတ္ထုမှာကြတော့ဘာမှပြစ်နေတော့ဆိုတော့ဘဝင်စိတ်ကဖြစ်နေတယ်ဘဝရဲ့အင်္ဂါအနေနဲ့ဘဝရဲ့အစိပိုင်းအနေနဲ့ဒီအတိစိတ်တကူကဖြစ်ကိုဖြစ်နေရတယ်အဲ့ဒါကဘာလဲဆိုတော့ဒီဘဝင်စိတ်တွေဖြစ်အဲ့တော့ဘဝင်စိတ်ဖြစ်နေတဲ့အတွက်ကြောင့်ဒီရူမာယုံလေးကဒီစက္ကု ဟိုလူပိုင်ုံနဲ့လာပြီးတော့ထင်းတဲ့အချိန်မှာဒီစက္ခုအကြည်ကိုလာရိုက်ကတ်တယ်စက္ခုအကြည်မှာလာထင်းတယ်ဆိုကြဆိုစက္ခုအကြည်မှာလာထင်းတဲ့အချိန်မှာပဲထိုလူပိုင်ုံကဘယ်ကိုသွားရိုက်ကတ်တုံးဆိုတော့ဒီစက္ခုအကြည်ကိုရိုက်ကတ်တာ ਨੇ ဂျိုင်းလူလူလိုပဲဒီမနောဒွါရကိုလာရိုက်ကတ်မနောဒွါရကိုလာရိုက်ကတ်တယ်ဆိုတဲ့အခိုင်မှာ तू ကအဲ့မနောဒွါရလိုပဲတုံးတယ်အဲ့နေရာမှာဟရိယဝတ္ထုကိုမတုံးတော့ဘာလို့မတုံးတော့တော့ဒီဟရိယဝတ္ထုမှာမိတွဲပြီးတော့ဖြစ်နေတဲ့မူရင်းရှိနေတာက तू ကဒီဝဋ္ထိစိတ်မဖြစ်မဖြစ်ခင်မှာရှိနေတဲ့စိတ်ကလေးကဘာစိတ်ရှိနေလဲဆိုတော့ ဘဝင်စိတ်ရှိနေတယ်ဒုဒကကြီးတွေဘာရှိနေတော့ဘဝင်စိတ်ရှိနေပါတယ်ခင်ဗျာဘဝင်စိတ်ဘဝင်စိတ်ရှိနေတနည်းအားဖြင့်ဘဝင်စိတ်ဖြစ်နေတာပေါ့အဲဘဝင်စိတ်ဖြစ်နေတဲ့အတွက်ကြောင့်ဒီရူပယုံကလာပြီးရိုက်ခတ်တဲ့အချိန်မှာဒီမနောဒနာကိုလာရိုက်ခတ်တဲ့အချိန်မှာဒီဟရိယဝတ္ထုကိုမိတွဲဖြစ်နေတဲ့ဘဝင်စိတ်ကိုပဲသူကလာပြီးတော့ရိုက်ခတ်သူကဒီစက္ကုကြီးမှာတော့ကတော့သူကဘာမှဒီဝတိစိတ်မဖြစ်ခင်အတွင်းမှာဒီစက္ကုတော်ဝတိစိတ်မဖြစ်ခင်အတွင်းမှာသူကမဖြစ်သေးဘူးဘာစိတ်မှဒီစက္ကုကြီးကိုမိတွဲပြီးဖြစ်နေတာမရှိဘူး မရှိတဲ့အတွက်ကြောင့်သူ့ကိုကြတော့တက်ရိုက်လာပြီးတော့ဒီရူပါယုံကရိုက်ခတ်လို့ရတယ်ဒါပေမဲ့ဒီမနောတော်ရလည်းရောက်တော့ तू ဟာဟရိယဝတ္ထုကိုတက်ရဲ့သွားရိုက်ခတ်လို့မရအောင်ဟရိယဝတ္ထုမှာမိတွဲဖြစ်နေတဲ့ဘွင်မနောကြီးလေးရှိတော့အဲ့ဘွင်မနောဘွင်စိတ်ဘွင်စိတ်ရှိတဲ့ကအဲ့ဘွင်မနောကြီးကို तू ကလာပြီးတော့လာရိုက်ခတ်ရတယ်ဟရိယဝတ္ထုကိုမရိုက်ခတ်ဘူးဒါပေမဲ့အဲ့ဘွင်မနောကြီးကိုရိုက်ခတ်လိုက်တဲ့အချိန်မှာဒီဘွင်က तू ကလာရိုက်ခတ်လိုက်ပြီဆိုတော့ခုနကဒကာကြီးတွေဒီထက်မှရှိတယ်အတိတဘွင်ပြီးတဲ့ကကြဘွင်ကစတဲ့နာလာဖြစ်တယ်ပေါ့အတိတဘွင်ရဲ့ဒီထီကစပြီး तू ကဒါ ရိုက်ကတ်တဲ့ကဒီပွင့်ကစလင်နာအခိုက်မှာသူကပွင့်လေးကလှုပ်သွားတယ်ဒီအရိယဝတ္ထုကိုမိတွဲဖြစ်နေတဲ့ဘဝဝင်လှုပ်မယ်ပြီးတော့ဒီဓာဆိုတဲ့နေရာမှာဒီပွင့်ကုပစ္စည်းဓာရအဲ့ဒီဖြစ်နေတဲ့ပွင့်ကဘာဖြစ်ဆုံးပြတ်သွားတယ်ပြတ်သွားတဲ့အချိန်မှာစပြီးတော့ဒီအာယုံကတော့ခုနဒီပတိဘဝင်စိတ်တွေကိုလာရိုက်ခတ်တဲ့အတွက်ကြောင့်ဒီမှာဘဝင်ဘဝင်ကုပစ္စည်းဓာအခိုက်ရောက်တဲ့အခါမှာပြတ်သွားပြီဘဝင်အလျင်ပြတ်သွားပြီသို့တွင်းကဘဝင်စိတ်မဖြစ်တော့ဘူးလို့ပြောချင်တာအဲ့ဘဝင်စိတ်မဖြစ်တော့တဲ့အချိန်မှာတို့ရစိတ်တို့တော့ကပြတ်သွားလို့မရအောင် မရတဲ့အတွက်ကြောင့်သူကဘာဖြစ်တုံးဆိုတော့အဲ့မှာစပြီးပင်စရရဝဇန်ဆိုတဲ့ဒါစင်ကျင်တဲ့စိတ်လားစဖြစ်တယ်ဒီအာယုံကိုစင်ကျင်တဲ့စိတ်ကြီးလားဖြစ်တယ်အဲ့မှာပင်စရရဝဇန်ဖြစ်တယ်ပြီးတဲ့အခါမှာဒီပင်စရရဝဇန်ပြီးတာနဲ့ဆိုသူကဒါအနန္တပဲသူကအကြလက်မရှိဘူးအကြမ်းနဲ့မရှိတဲ့ပြင်သရတော်ဇံပြီးတာနဲ့တရားနေတဲ့တကမြင်းတိစိတ်ဆိုတဲ့ဒီစက္ကုဝိညာဉ်လေးဖြစ်တယ်။ तू ကဗမာသွားဖြစ် तू ကကြတော့ခုနဒီရူပါယုံတက်ရရိုက်ခတ်ထားတဲ့ဒီစက္ကုအကြည်မှာပဲ तू ကမိတွဲပြီးတော့ဒီဟာလေးဖြစ်တယ် ပြီးတဲ့အခါမှာဒီတမ္ပရိဆိုင်တိုင်းနာဟောတော့ဇောခုနှစ်ကြိမ်တရားနှစ်ကြိမ်ဆိုတဲ့ဒီစိတ်တွေကပြန်ပြီးတော့ဒီဟရိယဝတ္ထုကိုပြီးတော့ပြန်ပြီးတော့ဖြစ်တယ်အဲ့တော့ပြောချင်တာကဒါကြောင့်မလို့ကျွန်တော်အသုံးကကြတော့ဒီဟိုမိယာအနေနဲ့တော့ကတော့တိုက်ရိုက်သုံးလို့ရတယ်ဥပမာစက္ကုမြင့်တိစိတ်ဒီစက္ကုကြီးကိုမိတွဲဖြစ်တယ်ဇာတိစိတ်ဒီနာကြီးကိုမိတွဲဖြစ်တယ်စသည်အပြင်နောက်ဆုံးတွေ့တိစိတ်ဒီကာယကြီးကိုမိတွဲဖြစ်တယ်။အော်နောက်တကကျန်တဲ့ဓမ္မသဘောတရားတွေကိုသိတဲ့စိတ်ဒီဟရိယဝတ္ထုကိုမိတွဲဖြစ်တယ်။ မိတွင်တဲ့အချိန်မှာသူကသုံးရတာဟရိယဝတ္ထုဆိုတဲ့တက်ရရုပ်ကိုသုံးတယ်ဒါပေမဲ့ရိုက်ခတ်တဲ့အချိန်အာယုံကဒီဓွာရကိုတနည်းအားဖြင့်ဝတ္ထုကိုရိုက်ခတ်တဲ့အချိန်နဲ့ကြားလဲကြအောင်ရှင်းကဟိုကရူပယုံကသကုဝတ္ထုကိုရိုက်ခတ်တယ်အဲတတ္တယုံကသောတဝတ္ထုကိုရိုက်ခတ်တယ်ခန္ဓာယုံကခန္ဓာဝတ္ထုကိုရိုက်ခတ်တယ်အဲဘုရားယုံကကာယဝတ္ထုကိုရိုက်ခတ်တယ် နောက်တစ်ခါဓမ္မယုံငါလည်းကြာကောသူကဟတရားဝတ္ထုကိုရိုက်ခတ်တယ်လို့မသုံးတော့မနောဒရကိုရိုက်ခတ်တယ်မနောဒရကိုလာပြီးတော့ထိခိုက်တယ်တနည်းအားဖြင့်ဝေမနောကြီးကိုလာပြီးတော့ရိုက်ခတ်တယ်လို့ဒီလိုသုံးရတယ်အဲ့ဒီသဘောကဘာလဲလို့မေးတော့ပြန်ပြောရင်ခုနပြောတဲ့ဒီဟတရားဝတ္ထုမှာကသူကစိတ်အစဉ်တစ်ခုကအမြဲတမ်းရှိတယ် ဒီကြံတဲ့ကြံတဲ့ဝတိစိတ်တွေမဖြစ်တဲ့အချိန်မှာသူကစိတ်တစ်ခုဖြစ်နေတယ်ဒီစိတ်ကိုဒါဝတိမုတ်စိတ်ဝတိတရားတွေကလွတ်ပြီးတော့ဖြစ်နေတဲ့စိတ်တနည်းအားဖြင့်ပဝင်စိတ်ကိုခေါ်တယ်။အဲဒီပဝင်စိတ်ကအမြဲတမ်းဖြစ်နေတဲ့အတွက်ကြောင့်သူ့ကိုအင်ရှင်လို့လည်းခေါ်တာပေါ့။ဘာဖြစ်လို့လဲဆိုတော့အချိန်အဆုံးဖြစ်နေတယ်သူကဘဝမှာဝတိစိတ်တွေမဖြစ်တဲ့အချိန်တိုင်းအချိန်တိုင်းမှာဒီဘဝပြတ်ဆဲမသွားအောင်ဘဝရဲ့အင်္ဂါအနေနဲ့သူကအမြဲတမ်းဖြစ်နေတယ်။ဖြစ်နေတဲ့အတွက်ကြောင့်သူကဘယ်အာယုံပဲဖြစ်ဖြစ်အာယုံအသစ်တစ်ခုလာရိုက်ခတ်မယ်ဆိုရင် ဟရိယဝတ္ထုကိုသွားပြီးတော့ဟရိယဝတ္ထုပေါ်မှာမိတွဲနေတဲ့ဒီဘဝင်ကိုပဲလာလာပြီးတော့ရိုက်ခတ်တာဖြစ်တယ်ဒါကြောင့်မလို့မနောရရအရာဓမ္မဘဝင်လို့ယူတာဒါပေမဲ့နန္တရားတွေကမိတွဲဖြစ်တဲ့ခါကျဒီဘဝင်ကိုမိတွဲဖြစ်တာမဟုတ်ဒီဘဝင်ကပြတ်သွားပြီပြတ်သွားတဲ့အခါမှာဟရိယဝတ္ထုကိုပြန်ပြီးသူကရုပ်တရားကိုမိတွဲဖြစ်တာပဲဒါပေမဲ့စရိုက်ခတ်ခတ်ခြင်းမှာတော့သူကဒီဟရိယဝတ္ထုမှာမိတွဲဖြစ်နေဒီဘဝင်ဆိုတဲ့စိတ်ကရှိတဲ့အတွက်ကြောင့်ဘဝင်ကိုလာပြီးတော့ရိုက်ခတ်တယ်လို့ဒီလိုနားလည်ရအောင်ဒါတကယ်ရှုလာတဲ့ယောဂီမှာကြတော့အဲ့ဒီအပိုင်းကိုသူကကိုယ်ကိုယ်ကွင်းကွင်းနဲ့သူတို့ကနားလည်သွားတယ်ဒါပေမဲ့ဒီ ဟိုရှုခွင့်မပါသေးဘူးဆိုရင်ဒီခါလေးမှအဲ့နေရာလေးကရှုပ်တာပေါ့ဒါကြောင့်မလို့ဘဝင်နဲ့ဒီမနောဒေါရဘဝင်နဲ့မနောဒေါရကိုပြောတဲ့အခါမှာစာပေတွေမှာဒီကုဏဟိုဦးဇင်းတို့ဒီဇောက်ထဲမှာကိုးထားသလိုပေါ့နော်ကျေးဇူးတော်ရှင်ပေါ့ဆရာတော်လည်းဒီထာဂရာပါဠိတော်ထာဂရာတွေကိုတကယ်ကိုနှက်နှက်ကြွကြွနဲ့ကိုးပြထားရတာကိုးကားပြီးပြတာတော့စာထဲမှာလည်းဒီအပိုင်းတွေကိုတော်တော်ကိုဒါစာပေထဲမှာလိုက်ကြည့်ကျန်တဲ့ဇက်ကုတ်တော်တာနဲ့ ရူပယုံနဲ့စကုဒ္ဒရာရိုက်ခတ်တယ်သောတာတတ္တယုံနဲ့သောတာရာရိုက်ခတ်တယ်ဒီလောက်ကြီးမရှိဘူးဒါပေမဲ့ဒီနောဒရာအကြောင်းကိုစာပေထဲမှာလည်းတကယ်ကိုအကျေတွင်းဖွင့်ပြတာဘာဖြစ်လို့လဲနားလည်ရခက်လို့အဲလက်တွေ့မှာတဲ့အခါမှာပို့ပြီးတော့နားလည်ရခက်တယ်အာယုံတွေကဘာလို့ဒီမှာဟိုမြောက်ဝိတုယုတ်တွေကိုတက်ရရိုက်ခတ်ပြီးမယ်ဒီမနောဒရာမှာကျတော့ဘာကြောင့်ရိုက်မရိုက်ခတ်တာလဲဆိုတဲ့အပိုင်းကတကယ်လုပ်ငန်းဝင်နဲ့ကြည့်ရင်တော့လုပ်ငန်းဝင်ပိုင်းကိုဝင်လာရင်တော့ဒီလောက်ကြီးသူကဟိုမခက်ခဲဘူးပေါ့နော် တကယ်ဒီယုတ်ဒီနံတွေကိုလည်းရှုတတ်လာတဲ့သူတော်ကောင်းတယောက်ဖြစ်ရင်တော့သူကဒီမှာလန့်ကြည့်မြင်လွယ်တယ်နားလည်လွယ်တယ်ဒါအဲ့လိုလက်တွေ့ပိုင်းမရောက်သေးတဲ့ယောဂီမှာဆိုရင်တနည်းအားဖြင့်ဒီဓမ္မဘုဒ္ဓတွေကိုရှာဖွေနေတဲ့သူတော်ကောင်းတယောက်အနေနဲ့ကတော့ဒီပိုင်းတွေကတော်တော်ကိုကြိုးစားရတယ်တော်တော်ကိုကြိုးစားရင်ခုလိုပေါ်တာဟိုပြောကြကြရင်တော့ခုလိုလေးပြောပြလိုက်ရင်တော့ဒီဟာလေးတွေကိုနားထောင်ပြီးရင်တော့လေတော်တော်လေးတော့ပို့ပြီးတော့အထောက်အကူဖြစ်လိမ့်မယ်လို့ဦးဇင်းတို့ ဒါမျောလင့်ပါတယ်ကဲကောင်းပြီအဲ့တော့ဒါကပြောချင်တာကဒီဟရိယဝတ္ထုနဲ့မနောတော်တာကိုဒီလိုနားလည်စေချင်တာဟရိယဝတ္ထုဒီယုတ်တရားသူ့ကိုတော့နန္တရားတွေကဒီဟိုမနောတော်တာဆိုတဲ့ကောတယ်မနောတော်တာမှာဖြစ်တဲ့နန္တရားတွေအလုံးကတော့သူ့ကိုမိတွဲဖြစ်တာမှန်တယ်ဒါပေမဲ့ဒီအာယုံကလာလာပြီးတော့ရိုက်ခတ်တဲ့အခါမှာတော့ဒီဟရိယဝတ္ထုဆိုတဲ့ယုတ်တရားကိုရိုက်ခတ်တာမဟုတ်ဘူးဘယ်ကိုလာပြီးတော့ရိုက်ခတ်တုံးလို့မေးတဲ့အခါကျတော့ သူ့အပေါ်မှာမိတွဲဖြစ်နေတဲ့ဘဝင်စိတ်ကိုဘဝင်အလင်းကိုလာလာပြီးတော့ရိုက်ခတ်တယ်လို့ဒီလိုနားလဲရမယ်ဒါကြောင့်မလို့ဦးဇင်းတို့ကျေးဇူးတော်ရှင်ဘာလို့ဆရာတော်ကတော့ဒီပိုင်းလေးကိုဘဝင်မနောကြီးလို့ဒီလိုလေးသုံးထားတာပေါ့နော်အဲဒါလေးကလည်းတကယ်ရှုခွက်ပိုင်းနဲ့မှာကြတော့ဒါပပတရမိတံဘိကံပပတရမိတံဘိကဝေစိတ်တံဆိုတဲ့ဒီစာပေလေးတွေနဲ့လည်းကန့်ညီသလိုတကယ်လုပ်ငန်းဝင်ပိုင်းမှာလည်းပဲတကယ်ကိုဒီမှာဒီအကြည်တက်အနေနဲ့ဒီဘွေမနောကြီးကိုသွားပြီးတော့ယောဂီတိုင်းယောဂီတိုင်းကဒါတွေ့ရတာလည်းရှိရဲ့အတွက်ကြောင့်ဒီအသုံးလုံးလေးဒီကဒါအင်မတန်မှာ တန်မိုးရှိတဲ့အသုံးနှုန်းလေးတခုပေါ့ကဲဒါဘလောက်ဆိုရင်တော့ဦးဇင်းတို့ဒီဟိုဝိတုနဲ့အာယုံကိုပူတွဲသိသိတဲ့အပိုင်းမှာကျန်တဲ့ဝိတုတွေဝိတုယုတ်တွေကတော့တိတ်မခက်ခဲပြီဒီဟရိယဝိတုဘိုင်းမှာတော့ဒီလောက်ဆိုရင်တော့တို့တကကြီးတွေဒီကမကြီးတွေနားလည်ပြီလို့ဒီလိုယူဆယူဆတဲ့အခါကျတော့အဲ့လိုနားလည်ပြီဆိုတဲ့အခါကျမှကောင်းပြီဒီဝိတုနဲ့အာယုံကိုပူတွဲသိသိပြီးတော့နန္တရားတွေကိုသိသိတဲ့အပိုင်းကိုဆက်ပြီးတော့သွားကြရအောင်သွားတဲ့အခါကျတော့ဦးဇင်းတို့ ဟိုးရှေ့ပိုင်းမှာဦးဇင်းနည်းနည်းလေးစပြီးတော့ပြောခဲ့တာရှိတယ်သမထယာနိကပုဂ္ဂိုလ်ဖြစ်ခဲ့ရင်ဒါလွယ်ကူတဲ့အကြောင်းပေါ့နော်။နန္တရားကိုသိသိတဲ့အပိုင်းမှာလွယ်ကူတဲ့အကြောင်းလေးကိုလည်းဦးဇင်းတို့ပြောခဲ့တာရှိတယ်။အဲတော့ဦးဇင်းတို့ဒီမှာတော့အဲသမထယာနိကဓမ္မကနေပြီးတော့စပြီးတော့နန္တရားကိုသိသိတဲ့သိသိပုံလေးကိုဦးဇင်းတို့စပြီးတော့နည်းနည်းလေးပြောသွားတော့ခတ်တူတူမြန်အောင်ပေါ့။အကတ်တူခတ်မြန်မြန်လေးသွားကြတာပေါ့။သွားတဲ့အခါကျတော့ဦးဇင်းတို့ဆိုကြပါစို့ဇံရထားတဲ့သူတော်ကောင်းတယောက်ပေါ့ အာနာပါနနဲ့ပထမဇန်ဒုတိယဇန်တတိယဇန်သရုတ်ရဇန်လောက်ထိပေါက်ထားပြီအဲပြီးတဲ့အခါကျန်တဲ့အပေါ်ကတိုင်းကြီးကတိုင်းကြီးနဲ့လည်းတမထာပိုင်းမှာခုနကတိုင်း၁၀ပါးတမဘတ်၈ပါးဒါတွေကိုလည်းပေါက်ထားပြီဆိုတဲ့သူတော်ကောင်းတယောက်ပေါ့အဲ့လိုသူတော်ကောင်းတယောက်ကိုတော့ဦးဇင်းတို့ဘာကိုသိမ့်ပေးတော့ဆိုဒီဒဏ္ဍန်တရားတွေကို သိမ့်ပေးစပြီးတော့သိမ့်စီခိုင်းတယ်။ဘာကြောင့်လဲဆိုတော့အကြောင်းကတော့သူကဇဏ္ဍန်တရားတွေရဲ့သဘောကဇန်ကိုဝင်စားရင်ဝင်စားသလောက်ပေါ့။ဥမာပထမဇန်ဝင်စားနေတဲ့သူတော်ကောင်းတယောက်ကတဏှာကြီးဝင်စားရင်တဏှာကြီးဒီပထမဇန်ဇောတွေကြီးရဖြစ်နေတာ ပရမဇန်ဇောတွေအာရုံတောင်းလဲဘူးဒီတရားပြောင်းလဲမရှိအဲ့ဟိုမှာကျတော့ဦးဇင်းတို့ဟိုဒေါရကလည်းလိုက်ပြီးတော့ပြင်ဒေါရဆိုလို့ရင်ခုနဇကုဒေါရမျက်စိမျက်စိဆိုတဲ့ဇကုဒေါရကိုလည်းကြည့်လိုက်ဒီမနောဒေါရလို့ခေါ်တဲ့ဟရိယဝတ္ထုကိုလည်းပြန်သိသိလိုက်ဒီလိုဒေါရနှစ်ခုကိုဒါဟိုညံတဲ့ခက်လင်လင်လေးသိသိပြီးတော့မှဒါသွားနေရတာဖြစ်တဲ့အတွက်ကြောင့်နည်းနည်းလေးသူကဟိုစစချင်းသူတော်ကောင်းမှာမရဘူးတော့မဟုတ်ဘူး ဒီဓမ္မယုံ line လောက်မလွယ်ကူဘူးဒါကြောင့်မလို့ဓမ္မယုံ line ကိုစပြီးတော့သွားတယ် line လို့ပြောခြင်းကတော့ဦးဇင်းတို့ရူပါယုံ line ဟိုဆိုတော့အယောင် line ပေါ့နော်ရူပါယုံ line တတ္တာယုံ line ဒီလိုလေးနဲ့တော့ဦးဇင်းတို့ခွဲပြောတာပေါ့တကယ်တော့သက္ကုဒေါရသောတော်ဒေါရကာဏဒေါရသက္ကုဒေါရဝတိသောတော်ဒေါရဝတိကာဏဒေါရဝတိဇင်ဝဒေါရဝတိကာဒေါရဝတိမနောဒေါရဝတိပါပဲအဲမနောဒေါရဝတိတနည်းအားဖြင့်ဓမ္မယုံ line ပေါ့အာယုံနဲ့ကြည့်မယ်ဆိုဓမ္မယုံ line ကစပြီးတော့သင်ပေးလိရှိအဲ့တော့သင်ပေးတော့ကောင်းပြီဒီဇန္နတရားတွေသမထယာနိကဖြစ်သူဇန္နတရားတွေရတာတဲ့သူတော်ကောင်းချင်းသူက အစတဲကိုကမဆိုကြပါစို့ဗရမဇန်ရပြီဆိုတဲ့ကဗရမဇန်တေးကြအောင်ဗရမဇန်ဇန်အင်္ဂါတွေကိုတင်ကြည့်ပြီးသားဖြစ်တယ်ဟောသူကသူကတပန်းတာတယ်ပေါ့နော်နန္ဒရာတင်ကြည့်ကဘလို့ဆိုတော့ဒီပရမဇန်ဆိုင်ကဝိတဝိသရပတိတုကဧကဂရာဆိုတဲ့ဒီပရမဇန်နန္တရားတွေကိုသူကသိသိပြီးသားဖြစ်တယ်။သိသိပြီးသားဖြစ်တဲ့အတွက်ကြောင့်သူကပွင့်မနောကြည်ဆိုတဲ့ဟရိယဝတ္ထုဒီနန္တရားတွေကမိတွဲပြဟရိယဝတ္ထုကိုလည်းနားလည်ပြီးသားဖြစ်တယ်။အဲဒီဟရိယဝတ္ထုအပေါ်မှာဒီမနောဒရာလို့ခေါ်တဲ့ပွင့်မနောကြည်ကိုလည်းသူကနားလည်ပြီးသားဖြစ်နေတယ် နားလည်ပြီးသားဖြစ်နေတဲ့အတွက်ကြောင့်ဒီဝိတ္တဝိဇ္ဇာပတိတုကဧကဂရာဇိုင်ငံ၅ပါးကိုသိသိတတ်တဲ့သူတော်ကောင်းတယောက်ကိုအဲ့ပရမဇ္ဇနန္တရားကိုပရမဇ္ဇဝင်စားပရမဇ္ဇမထပရမဇ္ဇမထပြန်ပရမဇ္ဇနန္တရား34လုံးကိုတလုံးစီတလုံးစီဤကပတ္တဤကဝေဒနာဤကတင်ညာဤကစေဒနာစသည်အပြင်အဲ့လိုတလုံးစီတလုံးစီတင်းစီသူကတော့အဲ့ကြတော့လွယ်အဲ့တော့ဦးဇင်းတို့ဟုတ်မှာစတော့ကဦးဇင်းကဒီနန္တရားသိသိတဲ့အပိုင်းလေးမှာဦးဇင်းပြောခဲ့တာလေးတစ်ခုရှိတယ်နန္တရားတွေဒီ နန္တရားကိုသိသိတော်မယ်ဆိုတဲ့သူတော်ကောင်းတယောက်ယုတ်တရားတွေကိုပြည့်ပြည့်စုံစုံပေါ့နော်ယုတ်တရားတွေကိုဓာရအလိုက်6ဒေါ်လာ42ကုဋ္ဌာကိုရှုပွားတာတဲ့သူတော်ကောင်းတယောက်မှာနန္တရားတွေဒီဒါ၃မျိုးအပြင်ထင်ရှားတယ်သူကဟိုအတိစိတ်ကနေလည်းစပြီးတော့ထင်ရှားနိုင်တယ်ဝေဒနာကလည်းစပြီးထင်ရှားနိုင်တယ်ဖတ်တာကလည်းစပြီးထင်ရှားနိုင်တယ်ဆိုပြီးဒီလိုမျိုးဥစဉ်ဟိုပြောခဲ့တာလေးရှိခဲ့တယ်အဲ့တော့ဒီမှာတော့ဒီသမထယာနေကဖြစ်ခဲ့ရင်တော့သူကအဲ့ကြတော့ဒီဟိုဘယ်ကစသွားသွားသူရပြီပေါ့အဲ့တော့ ဒီအတိစိတ်ကစပြီးထင်ရှားတဲ့အခါကျတော့ဒီပရမဇန်နန္တရားဆိုပရမဇန်ဝိညာဉ်လေးကိုစရှုပြီးတဲ့အခါကျလို့ချင်းခုနဖတ်တာဝေဒနာတင်ညာစေတနာဆိုအကုန်လုံးဒီနန္တရား34လုံးလုံးကိုခါတဲ့သူကတစ်လုံးပြီးရှုသွားလို့ရတယ်အဲ့လိုရပြီဆိုရင်တော့ကဲဒါဓမ္မယုံ line ပေါ့နော်ဓမ္မ online လို့ခေါ်တဲ့ဒီမနောရ line ကိုရပြီဆိုလို့ချင်းတောက်ချောင်နန္တရားတွေသိသိပြီးတော့အဲဟိုနန္တရားတွေလည်းသိသိပြီးသားဖြစ်သူလည်းပဲဒီနန္တရားသိသိတဲ့အပိုင်းမှာကြွန့်ကျင်ပြီးသားဖြစ်အောင်အဲ့ဒါဦးဇင်းတို့က ပထမဇန်ရပြီဆိုရင်ဒုတိယဇန်တတိယဇန်သုတ္တဇန်အကုန်လုံးနန္တရားတွေအကုန်လုံးလိုက်သိမ့်ကြီးခိုင်းအဲသိမ့်ကြီးလို့ရပြီဆိုတဲ့သူတော်ကောင်းကိုတစင်တဲ့ပြီးတော့သူကအဲ့ဒီခုနကတိုင်းတွေယူခဲ့ရင်လည်းကတိုင်းတွေပေါ့ဒီလိုမျိုးခါလေတမဘတ်ရှိပါကိုအကုန်လုံးသိမ့်ကြီးခိုင်းအဲ့သိမ့်ကြီးခိုင်းတဲ့အပိုင်းမှာဒီမှာဘုဒ္ဓတာတစ်ခုပေါ့ဝိတုနဲ့အာယုံကိုပူးတွဲသိမ့်ကြီးရတယ်ဆိုတာအဲ့ဒါဒီအပိုင်းမှာပေါ့ဒီနန်းဟိုဇန္နတရားတွေကိုရှုဘူးထားတဲ့တနည်းအားဖြင့်သမဏယာနေကပုံကူတယောက်တော့ကြာသူကပို့ပြီးတော့နားလဲသွားပြန်တယ် ဒါတကယ်ကြီးတကမကြီးသမဏယန္တိကသမားကအတ္တချက်ကလေးကိုပြောနေတာပြောနေတာတော့ဗာလဲဆိုတော့ရည်ရွယ်ချက်ကတော့တို့တကယ်ကြီးတကမကြီးတွေလည်းအဲ့ဒါအားကြပြီးတော့ဟေးဒီသမဏယန္တိကသမားတွေကဒီပိုင်းလေးမှာတစင်တော့ပို့ပြီးတော့အားသာတယ်သိရတာလွယ်တယ်ဆိုငါတို့လည်းပဲသမဏယန္တိကဖြစ်အောင်လုံးဝဆိုတဲ့စိတ်ကလေးတွေလည်းပေါက်စီခြင်းတာနော်ဘာဖြစ်လို့လဲမေးတဲ့အခါကျတော့တကယ်ကျေးဇူးများတယ်တကယ်ကျေးဇူးများတဲ့အတွက်ကြောင့်လည်းအကြောင်းတစ်ခုနောက်တစ်ခုကတော့သမာဓိကိုလည်းပဲတို့တကကြီးဒီကမာကြီးတွေကိုစူးစမ်းပြီးတော့ ဟိုအာထုတ်စီခြင်းတာပေါ့နော်ဒါလည်းအကြောင်းတစ်ခုကဲထားအဲ့တော့ तू ကဘာအာနာလဲလို့မေးတဲ့က तू ကစောစောကဒီဇန်သမารီကိုထူထောင်တဲ့ကဆိုကြပါစို့အာနာပါနဆိုလဲအာနာပါနတွေက तू ကနမိတ်ကို तू ကမြင်ထားနမိတ်ဆိုတော့အာယုံပဲအဲဒီအာယုံကို तू ကကိုယ်ကိုယ်ပြပြတမှာသိထားတယ်ဥပမာဆိုကြပါစို့ဒီအာနာပါနတွေမဟုတ်ဘဲနဲ့ခုနကတိုင်းဆိုတဲ့ပရဝီဆိုတဲ့ပရဝီကတိုင်းနမိတ်ကလေးအဲအာဘောဆိုတဲ့အာဘောကတိုင်းနမိတ်ဒီလိုမျိုး तू ကနမိတ်ကိုလေ तू ကအဲ့မှာကိုယ်ကိုယ်ပြပြသိတယ် အဲ့တော့ရှင်မြအာယုံကမတည်ဘူးလားဒီရူပါယုံလိုက်ဆိုတော့လေအစင်းကိုမတည်ဘူးလားဆိုတော့ပြုံးလေတခါကြီးတွေစာရအောင်လွယ်တာတကယ်တမ်းကျတော့မလွယ်ဘူးတကယ်ရှုခွက်မှာကျတော့ဒီအာယုံကိုတိဖို့ကိုကမလွယ်တာရူပါယုံကိုတကယ်နားလည်အောင်ဆိုတာကအစင်းရူပါယုံမဲ့အခုဆိုကြပါစို့တခါကြီးစကရင်ကြည့်ထားရင်ဆိုရင်စကရင်ပေါ်မှာဒါဦးစင်းကရုပ်ပုံပေါ်ရင်ပေါ်မယ်ပေါ့ဒါဟာအာယုံလို့ဒီလိုပြောရင်ပြောမှာပဲမာသနာဆိုတော့မမှားဘူးဒါပေမဲ့ဒီညမှာရူပါယုံကိုတကယ်သိသိတဲ့ဘက်မှာဆိုတော့အဲ့လောက်ကြီးတော့မလွယ်ဘူးဒီပရမတ္ထဉာဏ်မြင်ဆိုင်အောင်ရူပါယုံတစ်ခုကိုမြင်ဖို့ဆိုတာကတကယ်မလွယ်ဘူး အဲ့တော့ခုနဟိုမှာကျတော့သမဏယာနိကသမားမှာကျတော့ तू ကဒီအာယုံကအလိုလိုကို तू ကတည်ပြီးသားဒီဇံဝင်သားပြီဆိုတဲ့ကဒီအာနာပါနဆိုအာနာပါနပฏิပါကနိမိတ်ကို तू ကနားလည်ပြီးသားအခုနကပြောသလိုပေါ့ကတိုင်းဆိုလဲကတိုင်းဟိုဒါဘာနာကိုသိစီတယ်ဝတ္ထုနဲ့အာယုံကိုကုတွဲသိစီလို့ကိုသိလို့ဝတ္ထုကိုသိပါလေဒီ ဒီဟရိယဝတ္ထုပေါ့နော်တနည်းအားဖြင့်ဒီမနောဒေါရကိုသူကလွယ်လွယ်ကူကူနဲ့သိသိတတ်ထားတယ်သိသိတတ်ထားတဲ့အခါမှာဒီဆိုကြပါစို့ဇန္နတရားတစ်ခုကိုသိသိပြီဆိုတော့အခါကျတော့ဒီအာယုံပေါ့အနာပါနပရိပါကနိမိတ်အာယုံရဲ့ဒီကဒီမနောဒေါရမှာဖြစ်တဲ့ဟရိယဝတ္ထုဆိုတဲ့ဒီမနောဒေါရကိုလည်းသိသိထားတယ်သိသိထားတဲ့အခါမှာလှမ်းကြည့်လိုက်လို့ရှိရင်ဒီမနောဒီအာယုံဆိုခေါ်လို့ခေါ်တဲ့ဒီအနာပါနပရိပါကနိမိတ်ကိုအာယုံမူပြီးတော့ဒီမှာဟရိယဝတ္ထုမှာမိတွဲပြီးတော့ဒီဇန္နတရားတွေဖြစ်နေတယ် အဲ့ဇန်နံတရားတွေဖြစ်နေတာကိုယောဂီကခုနဇန်ရင်ကခုန၅ပါးဆိုဇန်ရင်က၅ပါးကိုသူကသိထားတာသိထားတဲ့အတွက်ကြောင့်အဲ့ဒီမှာဒီနန္တရားကိုစက်ပြီးသိသိရင်သူကလွယ်သွားအောင်လွယ်သွားတော့ခုနကောင်းပြီဒါဇန်သမဟိုဇန်နံတရားတွေကိုသိသိတတ်သွားပြီဆိုကြပါစို့ခုနသမဘတ်ရှိပါပေါက်တဲ့ထိလည်းသိသိလို့ရပြီဆိုရင်အဲ့ကကြတော့ဦးဇင်းကဘာလဲဆိုတော့အဲ့ဒီဓမ္မအွန်လိုင်းကိုပဲစက်ပြီးတော့သင်ပေးတယ်ဓမ္မအွန်လိုင်းကိုစက်ပြီးတော့သင်ပေးတော့ဘာသင်ပေးလို့ဆိုတော့ဥမာစက္ခုအကြည့်တက်ကိုအာရုံယူဖို့စက္ခုအကြည့်ဆိုတာယုတ်တရား စက္ကုကြည်ဓာတ်ကိုနှပ်ပြီးအာရုံယူတဲ့အခါမှာလည်းပဲသူကဒီနောရဏဇန်နဲ့ဇောခုနှစ်ကြိမ်ညီနဲ့ပဲသူကဖြစ်တယ်ဟိုဟာဟိုဦးဇင်းတို့ဒီဟိုရူပန်လိုင်းလိုပြင်သာတော်ဇန်စက္ကုညင်တံပရိဆိုင်ဆိုပြီးတော့ဒီလိုဟိုဝတိစိတ်ဟိုအစင်ပေါ့စိတ်တက္ခဏာတွေမများဘူးအဲ့တော့သူကဘာလို့ဆိုတော့မနောရအောင်ဇန်ဇောခုနှစ်ခြင်းမနောရအောင်ဇန်ဇောခုနှစ်ခြင်းဒီလိုပဲဖြစ်တယ်ခုနဇန်တော့ကတော့သူကဒီပရိကံဥစ္စာနုလုံခေါ်တဲ့ဝူသူလို့ခေါ်တဲ့ဒီမနောရအောင်ဇန်အမိရတဲ့ဒီဟာပိတာနဲ့ဇောကတော့ကုသိုလ်ဇောတွေပဲဇန်ကုသိုလ်ဇောတွေရေသူကတော့အကျဉ်းကြီးအများကြီးဖြစ်တာပေါ့ အချိန်တွေအများကြီးဖြစ်တော့ယောဂီကတက်ခါတက်ခါသူကတလုံးပေါ်ဒီဇန်နန္ဒရာ34လုံးရှိတဲ့ကမှာတလုံးစီတလုံးစီမမီပြန်ဇံဝင်စားပြီးတော့ဒါပဲပြန်ရှုမမီပြန်ဇံဝင်စားဒါပဲပြန်ရှုဆိုတော့သူကလွယ်တယ်အခုဒီမှာကဲဓမ္မအွန်လိုင်းကိုပြောင်းပြီးဒီဇန်နန္ဒရာတွေပြီးလို့ခုနစက္ခုကြီးကိုလက်အာရုံယူတယ်စက္ခုကြီးတက်ကလေးကိုအာရုံယူတယ်သူလည်းပဲသူကဓမ္မအွန်ထဲမှာပါတယ်ပတာရယုတ်တွေကပတာရယုတ်တွေကဓမ္မအွန်ထဲမှာပါတဲ့အတွက်ကြောင့်အဲ့ဒီစက္ခုကြီးကိုလက်အာရုံယူလို့ရှိတယ်ပဲသူကမနောရာဟောဇန်ဇောခုနှစ်ချိန်ဒီနဲ့သူကဖြစ်တယ် ဇောခုနှစ်ချိန်အနေနဲ့ဖြစ်တဲ့ကမှာအဲ့ဇောပေါ့ဇောခုနှစ်ချိန်ဖြစ်တော့ပထမဇောခုနှစ်ချိန်မှာအကုန်မိကျမမိမယ်ရသလောက်ပေါ့အဲ့မှလည်းကိုကဒီဟိုဇက်ကုအကြည်ကိုဇက်ကုအကြည်ကိုယုတ်တရားလိုပဲရှုရှုဇက်ကုအကြည်တက်လိုပဲရှုရှုအဲနောက်တကအနိစ္စလိုပဲရှုရှုဒုက္ခလိုပဲရှုရှုအနတ္တလိုပဲရှုရှုအဲ့လိုရှုတဲ့အခါမှာအတုပလိုပဲရှုပေါ့ရှုလို့ရှိရင်သူကအဲ့မှာကုသိုလ်ဇောတွေဖြစ်တာပေါ့နော် ကုသိုလ်သောတွေဖြစ်လို့ရှိရင်မနောရဟောဇံဇောခုနှစ်ကြိမ်မနောရဟောဇံဇောခုနှစ်ကြိမ်တို့တို့ကမနောရဟောဇံမြတ်ဇောခုနှစ်ကြိမ်အဲပြီးရင်ဟိုဘဝကြမယ်မနောရဟောဇံဇောခုနှစ်ကြိမ်ပေါ့ဒရာယုံကြတော့လည်းရှိအဲဒီလိုမျိုးနဲ့သူကဖြစ်နေတာဒီလိုမျိုးနဲ့ဖြစ်နေတဲ့အတွက်ကြောင့်သူကအဲမနောရဟောဇံကိုရှုဇောခုနှစ်ကြိမ်မှာဒါဟိုရှုပေါ့နော်ဇောခုနှစ်ကြိမ်မှာဒါနန္တရားကို30ဟိုညာငောပတိကောရှင်မဲ့ဆို34လုံးပတိမပါဘူးညာမဲ့ပါမယ်ဆိုရင်33 အညာတော့ပါတယ်ပိဋိမပါဘူးဆို30စသည်အပြင်အဲ့လိုမျိုးရှုခိုင်းရတယ်ပိဋိယောညာကောမပါရင်32အဲ့လိုမျိုးသူကဟိုနန္တရားတွေကိုသိသိခိုင်းသိသိခိုင်းတဲ့အပိုင်းမှာတော့ဒီဓမ္မယွန်လိုင်းကလည်းသူကဝတိစိတ်အစဉ်စိတ်တက္ခဏကမများတဲ့အတွက်ကြောင့်ရှင်းကနန္တရားကိုလည်းသိသိပြီးသားဖြစ်တဲ့ဇန်နန္တရားတွေကိုလည်းသိသိပြီးသားဖြစ်တဲ့သူတော်ကောင်းတယောက်တော့ဒါလည်းပဲသိပြီးတော့မခက်ခဲဘူးဟိုရှုရတာလွယ်ကူတယ်အဲ့လိုလွယ်ကူတဲ့အခါကျမှခုန စိတ်တခဏများတဲ့ခုနပြင်သရဩဇံဇဂုဝိညာဉ်တံပရိတံတယနာဩဒောဇောစသည်အပြင်စိတ်တခဏများတဲ့ဒီပြင်သရဝတ္ထိတွေကိုပြန်ပြီးတော့ဦးဇင်းတို့သင်ပေးတာပေါ့နော်ဒီနေ့ကတော့ယောဂီသူတော်ကောင်းတွေမှာဓမ္မ online ပြီးကမှပြင်သရဝတ္ထိ line ကိုပြန်ကူးတာပေါ့နော်ရူပအောင်တတ်တာအောင်ကဏ္ဍအောင်ရတ္တအောင်ဖောတတ်ပါ online ကိုပြန်ကူးတာပေါ့နော်တွဲကူးတွေတွဲကူးတဲ့အတွက်ကြောင့်လည်းဒါလေးကိုသင်ပေးတာဟုတ်ကဲ့ထားအဲ့တော့ဒီနေရာမှာဦးဇင်းကဗာလေးတက်ပြီးတော့တခုပြောခြင်းလုံးဆိုတော့ကုသိုလ်ဖြစ်တာလေးတခုပြောခြင်းအဲ့တော့ ဒီစကုအကြည်ဓာတ်ကိုပေါ့နော်စကုအကြည်ဓာတ်ကိုပဲအာရုံယူပြီးတော့နှိစ္စလို့တွားပြီးတော့နှလုံးသွင်းမယ်ဆိုရင်တော့လေဒါသူကဘာဖြစ်လို့ဆိုတော့အကုသိုလ်ပြန်ဖြစ်အဲဒီမှာလောဘဖြစ်နိုင်တယ်ဒေါသဖြစ်နိုင်တယ်မာမနာတွေဖြစ်နိုင်တယ်ဒီလိုပေါ့အကုသိုလ်တွေဟိုဖြစ်နိုင်တာပေါ့အဲတစ်ဖက်ကခုနလိုယုတ်တရားလိုယုတ်ယုတ်လိုပဲယုတ်တရားလိုပဲနှလုံးသွင်းသွင်းသို့မဟုတ်လို့ဒီခုနအိဋ္ဌဒုက္ခအနတ္တလိုပဲဒီလိုနှလုံးသွင်းသွင်းဒီလိုသွင်းတဲ့အခါမှာအကုသိုလ်တွေဖြစ်တယ် အဲ့တော့ဒီနေရာမှာကုသိုလ်ဖြစ်မှုမဖြစ်မှုနဲ့ပတ်သက်လို့ပြီးခဲ့တဲ့ဟိုတကာကြီးလေးအဲ့ဒီမိကုံးလေးကမေးထားတော့ကုသိုလ်ဘာကြောင့်ဖြစ်လဲအကုသိုလ်ဘာကြောင့်ဖြစ်လဲဆိုတော့ဦးဇင်းတို့ကဒီမရရဝဇံပေါ့နော်ပြင်သရရပြင်သရရဝတိမှာဆိုရင်တော့ဟုတ်တော်လို့ခေါ်ပြီးတော့ဒီမရရဝတိဒီမှာဆိုရင်တော့မရရဝဇံလို့ခေါ်တဲ့ဒီတရားကသူကဆုံးဖြတ်ပေးတာပေါ့နော်ဒီတရားကဆုံးဖြတ်ပေးတဲ့သူ့နောက်မှာရှိတဲ့ဒီဟိုဇောတွေဒီကုသိုလ်အကုသိုလ်ဒီလိုမျိုးကွဲသွားတယ်ဆိုပြီးတော့ဒါလေးကိုဦးဇင်းတို့ပြောခဲ့တော့ အဲ့ဒီနဲ့ပတ်သက်လို့ဦးဇင်းတို့ထပ်ပြီးတော့နည်းနည်းလေးပြောစီပြောချင်တာလေးရှိတယ်ပေါ့နော်ပြောချင်တာလေးရှိတဲ့အခါကျတော့ဘာစပြောချင်လို့ဆိုတော့ဒီကုသိုလ်သောစောရခြင်းပေါ့နော်ကုသိုလ်သောစောရခြင်းရဲ့အကြောင်းတွေရှိတယ်အဲ့ဒါလေးတွေကိုဦးဇင်းတို့ပြန်ပြီးနည်းနည်းပြောကြရအောင်ပြောတော့ကုသိုလ်သောစောစီနိုင်တဲ့အကြောင်းကဦးဇင်းတို့၄မျိုးရှိတယ်လို့ဒီလိုရေပုံရမှတ်ရဘယ်နှမျိုးရှိတယ်တော့၄မျိုးရှိပါတယ်ခင်ဗျာ၄မျိုးရှိတယ်ဘယ်နှမျိုးရှိတော့ ၄မျိုးရှိပါတယ်ခင်ဗျာ။တော်စင်းကဒီမှာဒီ၄မျိုးဒီ၄မျိုးရှိတယ်အဲ့ဒီဒီကုစုသောပေါ့နော်စောနိုင်တဲ့အကြောင်းတရား၄မျိုးရှိတယ်။အဲ့ဒါလေးကိုမပြောခင်ပါဦးစင်းကဘာခုပြောစရာလေးတစ်ခုကကြံခဲ့မှာဆိုလို့အဲ့ဒါလေးကိုတစ်ခါပြောမယ်။ပြီးတော့မှဒီကုစုသောစောရခြင်းအကြောင်းလေးပြန်ပြောမယ်။အဲ့ဒါဘာပြောနေတာတုံးဆိုတဲ့အခါကျတော့ဒီဟုတ်ဒီဝတိတွေကိုတီးရမယ်အပိုင်းမှာဦးဇင်းတို့ဟုတ်ဘက်မှာစัจဇက်ကပုတိဆိုပြီးတော့ဟိုဓာရတွေအာယုန်တွေ ဟိုဝိညာဉ်ဒီစသည်အပြင်ဒါတွေသိရမယ်လို့ပြောတယ်အဲ့ဒီမှာဦးဇင်းတို့အာယုံပိုင်းမှာအတိမန္တာယုံဝတိအတိမန္တာယုံမဟန္တာယုံပရိဒါယုံအတိပရိဒါယုံဆိုပြီးပြင်စတော်ရာဝတိအတွက်ကြတော့အာယုံ၄မျိုးသတ်မှတ်ပေးထားတယ်ဘယ်နှမျိုးသတ်မှတ်ပေးထားတော့၄မျိုးနောက်တစ်ခါဦးဇင်းတို့မနောတော်ရာအတွက်ကြတော့ခုနဝိဗုဒ္ဓယုံဝတိအဝိဗုဒ္ဓယုံဝတိဆိုနှစ်မျိုးပဲသတ်မှတ်ပေးထားတယ်ပေါ့နော် အဲ့ဒီနဲ့ပတ်သက်လို့ဦးဇင်းဒီမှာနည်းနည်းလေးမိကြံခဲ့ရမှာဆိုတော့အဲ့လေးထည့်ပြောခြင်းနဲ့ပြီးကမှကုသိုလ်သောဆွာခြင်းအကြောင်းကိုပြန်ပြောကြရအောင်အဲ့တော့အဲ့ဒီမှာဒီအာယုံပေါ့နော်ဟိုပြင်သရဝတိအတွက်ကြတော့၄မျိုးဒီဘက်ကမနောရဝတိအတွက်ကြတော့2မျိုးဝိဗုဒ္ဓဝတိအဝုဒ္ဓဝတိဆို2မျိုးသတ်မှတ်တယ်အဲ့ဒါဘာကြောင့်သတ်မှတ်ကြတာလဲလို့မေးတာ ਨੇ ပတ်သက်လို့အဲဒီမေးခွန်းလေးနဲ့ပတ်သက်လို့ပေါ့ဦးဇင်းတို့ဒီပြင်စားဓာရဝတိဒီမှာကြတော့သူကအာယုံက အာယုံကိုမူတည်ပြီးတော့တတ်နိုင်ရအာယုံပေါ့နော်အာယုံကအဓိကအာယုံကအဓိကအဲ့တော့ဆိုကြပါစို့အာယုံတစ်ခုကသိပြီးတော့ဒီဟိုဟိုထင်ရှားလာပြီဆိုရင်ဒါဝဋ္ဌိကခုနပြောတဲ့ဒါရမဏဝါဒအထိပေါ့ဒါသူကဒါရမဏဝါဒအထိဒါဝဋ္ဌိစိတ်ကြီးအကုန်လုံးဖြစ်နိုင်တာပေါ့နော်အဲဒါအာယုံနဲ့တတ်မှတ်ဒီဘက်ကမနောတော်ရမှာကြတော့အာယုံနဲ့တတ်မှတ်တာမဟုတ်ဘူးစိတ်နဲ့တတ်မှတ်တာတဲ့ဘာနဲ့တတ်မှတ်တာတော့ မနောဒွါရမှာစိတ်နဲ့တတ်မှတ်ပါတယ်ဗျာမနောဒွါရမှာကြတော့သူကစိတ်နဲ့တတ်မှတ်တာဟုတ်ဘက်ကပြင်စဒွါရတွေမှာကြတော့သူကအာယုံနဲ့ပေါ့အာယုံရဲ့အစွမ်းဖြင့်ဒါကဒါကတော့တိမန္တာယုံအတိမန္တာယုံမို့လို့ဒါဒရာရမဏအတိကြတယ်မန္တာယုံမို့လို့ဇဝနာဇောတိကြတယ်ဇဝနာဝါဒဇောတိကြတယ်ဟောနောက်ကပြိတ္တာယုံမို့လို့ဟောဒဗနာဝါဒအတိကြတယ်ဟောဒဗနာအတိဝတိစိတ်တွေဖြစ်သွားတယ် ဟောနောက်ကတိပရိဒါယုံမလို့မောဂဝါဒဘွန်လို့ယုံမြအလုတ်တယ်စသည်အပြင်ဒီလိုသတ်မှတ်တာသူကအာယုံရဲ့အစွမ်းဖြင့်အာယုံကအဓိကပေါ့ပြောချင်တာကဒီဘက်မှာကြတော့မနောဒရမှာကြတော့ဒီအာယုံထင်းလာတဲ့အခါမှာအာယုံရဲ့အစွမ်းနဲ့ဒီဝတိစိတ်တွေကဟိုတတ်မှတ်တာမဟုတ်တော့ဘူးသူကြဘာနဲ့တတ်မှတ်စိတ်ရဲ့အစွမ်းဖြင့်တတ်မှတ်လိုက်တာသူတော့ဒီကိစ္စဒီနေရာလေးမှာနည်းနည်းလေးတော့နားလည်ရနည်းနည်းလေးခက်ချင်းခက်မယ်ထပ်ပြီးတော့ဦးဇင်းနည်းနည်းပြောပြပြောပြမယ်ဆိုတော့ဘာပြောချင်အောင်ဆိုတော့ခုဆိုကြပါစို့ဦးဇင်းတို့ ဟိုအာယုံပေါ့နော်မြင်ရအာယုံတွေရှိမယ်ကြားရအာယုံတွေရှိတော့အာယုံနဲ့သတ်မှတ်တယ်ဆိုတဲ့ဒီပြင်ထတော်ဝတ္ထိကိုပြောချင်တာအဲ့တကယ်ကြီးဒီအာယုံကမလာခြင်းလို့မရဘူးအာယုံကိုရှောင်လို့မရဘူးအမမြင်ခြင်းလို့လည်းပဲကိုရှိတဲ့တဲ့မှာဆိုရင် तू ကဟိုနှလုံးမသွင်းဘူးဆိုပေမဲ့မြင်ကွင်းနဲ့ရောက်လာရင်တော့မြင်နိုင်တာပဲနောက်ဆုံးကြားတယ်တတ်တာယုံဆိုပူဆို နားနာယုံဆိုတကယ်ကြီးတကယ်မကြီးဒီမကြချင်လို့နားပိတ်ထားလို့လည်းမရဘူးတကယ်လည်းမကောင်းတဲ့တည်ဆိုပိုတော့ဆိုသေးဟုတ်လားမကြချင်လည်းဒါတွေကဘာဖြစ်လာတော့ကြားနေရတာပဲကြားနေရတာပဲဒါငါဒီပြင်ဆတော်ရကဲသဘောဟိုမနောရဏကြအဲ့လိုမဟုတ်မနောရဏကြတော့မိမိရဲ့အလေးကျင့်ပုံမှာမူပြီးသွားတယ်မိမိတို့ကဟိုလေ့ကျင့်နိုင်လို့ရှိရင်လေ့ကျင့်နိုင်တယ်လို့မနောရဏကကြတော့သူကဟိုတော်တော်ကိုသူကဟိုဒီစိတ်ပုံမှာမူတည်တယ် စိတ်မဝမှုတီးတော့ဆိုကြမှာဆိုဦးဇင်းတို့တကြောင်မလို့ဒကာကြီးတွေဒကာမကြီးတွေဦးဇင်းတို့တေဂာနိပုံကူကြီးဆိုရင်တချို့တချို့ဒကာကြီးတွေဒကာမကြီးတွေကြားဘူးလေတေဂာနိပုံကူကြီးမှာဆိုသူကဟိုမျက်စိပေါ့နော်အထူးသဖြင့်မျက်စိကလည်းဥမာမျက်လုံးမိတ်မိတ်သွားမှာပေါ့တေဂာနိမှာမျက်လုံးကမိတ်ထားမယ်ဆိုလို့ရှိရင်သူကမြင်နေအာယုံကသိမ့်ရှိဒါပေမဲ့သူ့မှာဘာရှိနေတော့မလဲအနတ်နဲ့အကြာပေါ့နော်အဲ့တော့အနတ်ကလည်းဥမာဆိုကြပါစို့ကောင်းမွန်တဲ့တန်ရှင်းတဲ့ခန်းလေးထဲမှာနေမယ်ဆိုအနတ်အနေနဲ့လည်းဒါထူးမရှိဘူးဘာရှိလို့လဲဆိုတော့အတန်ရှိတယ်ဘာရှိတော့အတန်ရှိပါတယ်ခင်ဗျာ ဒီပြင်သနာတော်ကိုထိဒီမှာဒီအာယုံပေါ့ပြောချင်တာအဲအတန်ပေါ့အတန်ကဆိုကြပါဆိုပုဂ္ဂိုလ်တူတယောက်ကသုတိပြည့်ကျူတေလုံကနေ့ရောက်လာပြီဟိုမျောနေတာတို့စသည်အားဖြင့်တို့ပြစ်တဲ့ချိန်မှာဘေးကပေါ့ခုနဆိုကြပါဆိုမိဘတယောက်ပြစ်လာပြီဆိုသာသမီတွေကဘေးကငုံမဲ့ပြူမဲ့အာတကားတဲ့ဟိုအမွေကြောင်းပြောဘာကြောင်းပြောအာအခုခေတ်ဆိုလည်းအခုမကောင်းတဲ့သတင်းတွေတကားတဲ့တိုင်းပြောနေလို့ရှိရင်အဲ့ခုနဒီခုနဒီဟိုဓွာရကိုသွားရိုက်ခိုက်တာဒီသူကဒီအာယုံကဘယ်ကိုရိုက်ခိုက်တော့ဆိုတော့ခုနဒီမနောဒရာဟို သောရရကိုလာရိုက်ခတ်တာပဲသောရရကိုဒီအတန်ကရိုက်ခတ်တာလည်းမတော်ရရကိုလည်းပြန်ပြီးလိုရိုက်ခတ်တဲ့အခါကျအဲ့မှာအဲ့ဒီမကောင်းတဲ့အာယုံကသွားပြီးတော့ပေါ်နိုင်တယ်မကောင်းတဲ့အာယုံကသွားပြီးပေါ်နိုင်တဲ့အခါမှာသုတိပြည့်ကြီးတေလုံငါနိမှာဒါတကြောင်မို့လို့ဟိုအင်မတန်စိတ်ညင်တဲ့နေရာလေးမှာရှိထားတဲ့နေနောက်တကအတန်အနေနဲ့လည်းပဲခုနပြောတဲ့လောဘဒေါသမောဟမမာနဖြစ်စေတဲ့အတန်မျိုးတွေမဟုတ်ဘဲနဲ့တရားဓမ္မနဲ့ဆက်တဲ့အတန်လေးတွေစိတ်ညင်နေနေပိုကောင်းတယ်စိတ်ညင်နေနေတော့လေသူကကမ္မဋ္ဌာန်းအယုံလေ့ကျင့်တာလေသူတော်ကောင်းတယောက်ဖြစ်ခဲ့ရင်တော့သူကမ္မဋ္ဌာန်းလေးသူမလုံးသွင်းနေရင်ဒါစိတ်ညင်နေပိုကောင်းတယ် အဲ့လိုမဟုတ်လို့ဟိုဆိုကြပါစို့တိတ်ပြီးတော့ဒီကမ္မဋအယုံနဲ့လည်းတိတ်ပြီးတော့မရင်မာဘူးအလေးကျင့်နေတယ်ဆိုခဲ့တယ်ပြခုနကောင်းတယ်ခုနတရားဓမ္မအတန်လေးတွေကိုဒါဟိုအနာမှာအတန်လေးတွေအဲ့လိုတရားဓမ္မအတန်လေးတွေဖွင့်ပြထားတာမျိုးဆိုခဲ့ရင်ဒီကောင်းတဲ့အာယုံပေါ့ခုနတရားတန်အဲစသည်အပြင်ပရိတ်တန်အမေတ္တာပို့နေတဲ့အတန်ဒီအတန်လေးတွေကဒီနားကိုလာပြီးတော့ရိုက်ခတ်လိုက်လို့ရှိရင်ဒါအသေးကလေးအချိန်မှာဒါရန်နာလည်းမပြေဘူးနောက်အနာဂတ်ဘဝတစ်ခုကိုလည်းလက်ခံမယ်ဆိုတဲ့ပုံကိုတရားအတွက်တော့ဒီ အတန်လေးတွေကဒါများစွာကျေးဇူးပြုအဲ့လိုမဟုတ်လို့ရှိခဲ့ရင်တော့ဒါတကယ်ကြီးတွေများစွာကျေးဇူးပြုတော့တကယ်ကြီးတွေတည်တဲ့တန်ဟိုဖာဏတာတို့ဘာလို့ဆိုရင်ဒါဒေဝဗုဒ္ဓဆိုတာအဲဖာဏတာပေါ့နော်ဟိုမင်တုကဒေဝဗုဒ္ဓဆိုတာမင်တုကဒေဝဗုဒ္ဓတို့ဆိုဒီလိုပဲဒါကြတဲ့ဟိုတရားတန်လေးသူကနားနေတယ်ဘောကနွားကြောင်းသားကဒါကြတဲ့ဟိုကျိန်လုံးနဲ့သူစီမံမသိဘူးပေါ့တက်တက်တော့စီမံတက်တက်လောက်တာတော့မဟုတ်စီမံမသိဘူးကျိန်လုံးလေးကိုထောက်ပြီးနွားကြောင်းသားကလည်းနားတယ် အဲ့ကမှာအဲ့ဖားရဲ့ဥကောင်းပေါ်သွားထောင်ပြီးဖားကတီးတီးမှာပေါ့နော်တေရောတေကာနိမာကုဏမနတနာဇောဆိုတာဖြစ်တယ်အဲ့မနတနာဇောမှာသူကဘာကုဏကုဏတရားကဟောနေတာဖြစ်တော့တရားတန်ကိုသူကနားနေတာတရားတန်ကိုနားနေတဲ့အချိန်နဲ့ဒီတတ္တယုံလာရိုက်ကြတဲ့အချိန်မှာသုရိပြတ်ကျူတေလို့နော်ဒီကောင်းတဲ့အာယုံဖြစ်သွားတာနတ်ပြည်နှလောကဖြစ်တယ်ဆိုတဲ့ဒါသဘောဒါတကကြီးဒီအာရစရာကောင်းတယ်အဲ့တော့ဒီအာယုံတွေကပြောနေတာကသူကထိမ့်လို့မရဘူးအာယုံရဲ့သဘောကသူအာယုံရဲ့အစွမ်းအပြင်ဒီပြနှတော်တာတွေကဖြစ်နေတာဖြစ်နေတဲ့အတွက်ကြောင့် ဟိုအာယုံလာရိုက်ခတ်လို့ကြီးထင်းလို့မရဘူးဒါကြောင့်မလို့ဒီကနေ့ပုံကိုယ်ဒီနာမှာခုနလိုပေါ့မကောင်းတဲ့ငိုတာငိုငိုကြွေးတာတို့ပူကြွေးတာတို့စသည်အပြင်ဝမ်းနဲ့စရာစကားတွေပြောတာတို့ကမပြောသင့်ဒါကပြင်ထတော့တာဒါပေမဲ့မနှောနာကြတော့အဲ့လိုမဟုတ်ဘူးနှောနာကြလေးချင်းထိုင်ရတယ်ဆိုတော့စကြမှာဆိုဒီကကြီးတွေကမကြီးကအခုကမ္မထန်တစ်ခုကိုပေါ့ဇန်မရရင်နေဝင်နေထွက်တဲ့ကမ္မထန်အာယုံလေးကိုတကယ်ကိုလေးချင်းတာလေစနစ်တကျအမြဲတမ်းရှူတိုင်းဒီဝင်နေထွက်လေးတွေကိုသိနေတယ်ဝင်နေထွက်လေးတွေကိုသိနေတယ်ဒါကိုလေးချင်းထားတယ်လေးချင်းထားရင်သူကဘာဖြစ်တော့ ခုနသင်္ကန်းအချိန်ရောက်လာတယ်သူ့မဟုတ်ခုနလိုပေါ့ကျမကြီးမကောင်းတော့ဘူးဆိုတဲ့အချိန်မျိုးမှာဒီဝင်ထွက်လေလေးကိုနှလုံးသွင်းကြံတဲ့ခုနအတန်ပလန်တွေပေါ့အတန်နဲ့တိတ်ဆိတ်တဲ့နေရာမှာဖြစ်နေမယ်ဆိုလို့ရှိရင်အဲဒီကမစိတ်ကလေးကျင်ထားလို့ရှိရင်ဒီဝိဗုဒ္ဓယုံဝတိအနေနဲ့ပေါ့ဒီကမရအာယုံလေးကိုထင်းထင်းရှားရှားစိတ်ကကြည်လင်းနေပြီဆိုရင်ဒီအာယုံလေးကိုယူနိုင်တယ်စိတ်ကကြည်လင်းနေပြီဒီအာယုံလေးကိုယူနိုင်တယ်ဒီစိတ်ကိုလည်းကိုကလေ့ကျင့်ထားတယ်ဆိုရင်ဒီနောရဏဝတိတွေနေရကုသိုလ်သောတွေစက်တိုက်ဖြစ်နိုင်တယ်သူကအကုသိုလ်သောမဖြစ်နိုင် အဲ့ခါမှာဆိုသင်္ကန်းဒီမှာဒီဝင်လေထွက်လေအာယုံလေးကိုဒီကကြီးဒီကမကြီးနှလုံးသွင်းနေနေမြန်မနာတနာဇောမှာဒီဝင်လေထွက်လေအာယုံလေးကိုနေရာဟိုယူပြီးတော့သုတိပြတ်ကြီးတည်လုံးသွားပြီဆိုမနာတနာဇောရဲ့အဆုံးမှာသုတိစိတ်ကျသွားပြီဆိုတေးကြတဲ့သူသူတော်ကောင်းဒီကောင်းအောင်သူဂရိတော်ဘာဖြစ်မတော့ကောင်းအောင်သူဂရိတော်ရောက်မှာပေါ့ဟုတ်ပလားအဲ့တော့တေးကြတဲ့သူကအဲ့ဝင်လေထွက်လေအာယုံလေးကိုသူတော်ယူထားနိုင်ပြီဆိုတာဟို ခုနပြောတဲ့ကောင်းရာသူပတိရောရောက်တယ်ဒါကြောင့်မလို့နောထွာရခဲ့တဲ့ဘောကစိတ်ရဲ့အစွမ်းစိတ်ရဲ့အစွမ်းအပြင်အဲ့တော့စိတ်ကိုလေ့ကျင့်ထားနိုင်တယ်ပြောချင်တာကဒီညမှာတကကြီးတွေကိုပြောချင်တာကစိတ်ကိုလည်းလေ့ကျင့်ထားနိုင်တယ်ကမ္မနာအယုန်တွေနဲ့မြန်မာလေ့ကျင့်ထားတယ်ဇန်သမာပတ်တွေမရရင်နေအောင်တော့အဲ့လိုလေ့ကျင့်ထားနိုင်တယ်ဆိုခဲ့ရင်ခုနသုတိပြည့်ပြည့်တေလွန်ကနေ့ရောက်ပြီဆိုရင်ဘလို့ပဲဖြစ်ဖြစ်စိတ်ကလည်းလေ့ကျင့်ထားတယ်ဆိုဖမ်းပြီးတော့ယူလိုက်ရင်ဒီဝိဘုဒ္ဓယုံဝတိအနေနဲ့ကလာပြီးတော့ပေါ်တယ် လေ့ကျင့်ထားတယ်ဆိုရင် စိတ်ရဲ့အစွမ်းကြောင့်ဒီအာယုံကဝိပုဒ္ဒယုံဝတိသို့မဟုတ်အဝိတံဝတိအနေနဲ့ဒီကမ္မဋ္ဌာန်းအာယုံတစ်ခုခုလာပေါ်လိမ့်မယ်ပေါ်လို့ရှိရင်သူကဒါမနန္တနာသောနေရာမှာနေရာယူသွားပြီဆိုရင်ဒါသုတိစိတ်ကနောက်ွယ်မှာဒါသူကတိကဂတိကသူကတိပဲရှိတယ်ကောင်းတာသူကတိပဲလာမယ်သို့မဟုတ်လို့ပြင်စတော်ရမှာじゃမရဘူးအတန်တွေကစူးညံနေတယ်ကိုယ်ပန်ဝင်ခြင်းကခုနတကားတဲ့ဟုံတိုင်းကျဲနေတယ် အုံလိုက်ကျင်းနေတယ်မကောင်းတဲ့ဒုစရိုက်သမားတွေကတခါလေထင်းတိုင်းကျင်းနေတယ်ဆိုရင်အဲ့ဒီအာယုံနဲ့သုတိပြတ်ကြီးတည်တော်ရင်တော့တခါကြီးရေပုံရလာတော့သူကဘာဖြစ်လဲဆိုတော့အာယုံကတိတ်ပြီးတော့သူကအာယုံရဲ့အစွမ်းအပြင်ဒီပြင်ထားတော့အထီးကထင်းတဲ့အတွက်ကြောင့်သူကကောင်းရာသူကြီးရောက်ဖို့ကမလွယ်ဘူးကောင်းရာသူကြီးရောက်ဖို့မလွယ်ဘူးအဲဒါကြောင့်မို့လို့ဒါပြင်သားတော်ရာနဲ့မနောတော်ရာကထူးခြားချက်ပေါ့ပြင်သားတော်ရာမှာဒါကြောင့်မို့လို့အာယုံကိုအတိမန္တာယုံမန္တာယုံစသည်အပြင်ဒီလိုမျိုးတတ်မှတ်ရခြင်းကအာယုံရဲ့အစွမ်းအပြင်ပြင်သားတော်ရာကဖြစ်တယ်မနောတော်ရာမှာကျတော့စိတ်ရဲ့အစွမ်းပဲ စိတ်ကဆိုတာစိတ်ကလေ့ကျင့်ထားရင်လေ့ကျင့်ထားသလိုဒီမနောရဏမှာကုသိုလ်အကုသိုလ်ဖြစ်နိုင်တယ်ပေါ့ဒါလေးကိုလည်းဒါတွေကဤဒီမှာရေးတာကုသဒအနေနဲ့ပြောခဲ့တာကဲကောင်းပြီအဲ့တော့ခုနဦးစင်းကကုသိုလ်ဆိုဆိုရခြင်းအကြောင်းလေးကိုပြန်ပြောကြရအောင်အဲ့တော့ကုသိုလ်ဆိုဆိုရခြင်းရဲ့အကြောင်းနဲ့ပတ်သက်လို့သူကဒီအကြောင်းတရားရေပုံရ၄မျိုးရှိတယ်ကုသိုလ်ဖြစ်စေနိုင်တဲ့အကြောင်းတရားအဲ့ဒါဘာလဲဆိုတော့နံပါတ်1ကနိယမိတာတဲ့ဘာလဲတော့ပရမတ်တခုကနိယမိတာပါဗျာ နိယမိတလို့ခေါ်တယ်နိယမိတဆိုတာဘာလဲလို့မိတဲ့အခါကျတော့စိတ်ကိုတတ်မှတ်ထားတာပဲအမြင်မပြတ်စိတ်ကိုတတ်မှတ်ထားတာဘာလို့ထားတာစိတ်ကိုတတ်မှတ်ထားတာပါဗျာစိတ်ကိုတတ်မှတ်ထားတယ်တတ်မှတ်ထားတယ်ဆိုတော့သူကဘလို့တတ်မှတ်ထားတော့ဆိုတဲ့အခါကျတော့ကုစုဖြစ်ရမယ်ဘယ်အာယုံနဲ့ပဲတွေ့တွေ့ဆိုလိုရင်းကဘယ်အာယုံနဲ့ပဲတွေ့တွေ့ခုနဦးဇင်းတို့ပြောသလိုအာယုံဆိုတာရှောင်ရှားလို့မြောက်ဒီပင်စာယုံရူပအောင်တတ်အောင်ကဏ္ဍအောင်လတ္တယုံဟောတဘာအောင်ရတဲ့ဒီအာယုံတွေကလည်းဦးဇင်းတို့ကရှောင်လွဲလို့မရဘူး မရဘူးနောက်တစ်ခါကျန်တဲ့ဓမ္မယုံလည်းရှိတယ်ထားပေါ့အဲ့တော့ဒီအယုံတွေကရှောင်လွဲလို့မရတော့ခုနကြားစရာလေးလည်းရှိနေမယ်အာမြင်နေရာလေးလည်းရှိနေမယ်စသည်အပြင်နံနေရာလေးလည်းရှိနေမယ်ဒီလိုအယုံတွေကျုံလာတဲ့အခါတိုင်းမှာဘယ်အယုံနဲ့တွေ့တွေ့ငါတော့ကုသိုလ်ဖြစ်အောင်နေမယ်လို့စိတ်ကိုဒီလိုမျိုးပါလို့တတ်မှတ်တာအဲ့လိုစိတ်ကိုတတ်မှတ်တာရင်ခုနဟိုအာယုံတစ်ခုပေါ့မြင်နေအာယုံတစ်ခုတွေ့လည်းပဲဟိုကောင်းတော်ကောင်းတော်၎င်းသိုးတော်၎င်းအာယုံကဒါပေမဲ့ကိုကနှလုံးသွင်းမှန်တာလေကုသိုလ်ပြောင်းနေမယ် ကုသိုလ်ဖြစ်အောင်နေမယ်လို့သတ်မှတ်ထားလို့ရှိရင်အဲ့သတ်မှတ်တဲ့အရှင်ပေါ့အလေးချင်းကတိတ်ပြီးကောင်းလာတယ်ဆိုရင်သူကခုနဗာနဲ့ပဲတွေ့ပြီးသူကကုသိုလ်ဖြစ်တယ်ခုနဆိုကြပါစို့နောက်ဆုံးပြောမယ်ဟိုတန်ရှင်းတဲ့ဘုရားရင်မြေပေါ်မှာခုနမစင်တစ်ခုတွေ့တယ်ဆိုရင်တော့ကိုကကုသိုလ်ဖြစ်အောင်သတ်မှတ်ထားလို့ရှိရင်ဘာဖြစ်မလို့အဲ့မစင်ကိုတကားလဲတွေ့လိုက်တာနဲ့ကိုကကုသိုလ်ဖြစ်အောင်ဒါလည်းတန်ရှင်းလုံးမယ်စသည်အပြင်သို့မဟုတ်လည်းပဲဟိုတစ်ခုခုနဲ့ဟိုဟို တန်ရှင်းပြင်မယ်ဟိုသွားရလာတဲ့လူတွေကိုမပေးအောင်မထိခိုက်အောင်ကိုကလှုပ်ပေးလိုက်မယ်ဆိုတာကုသိုလ်ဖြစ်တာဒါကုသိုလ်ရအောင်နေမယ်လို့စိတ်ကိုတတ်မှတ်တာတစ်ဖက်ကအဲ့လိုတတ်မှတ်မထားရင်သူကဘာဖြစ်နိုင်လို့ဆိုတော့ခုနလိုပေါ့ဘုရားလိုရင်မျိုးပေါ်မှာခုနမစင်တစ်ခုတော့တွေ့မယ်အတုံပေါ်အငြိအကြီးတစ်ခုပေါ်လေးချွဲလို့လို့ဘာလို့လို့တွေ့မယ်ဆိုရင်ကိုကကိုယ်ဆိုတဲ့ तू ကစိတ်ကိုတတ်မှတ်မထားတဲ့အတွက်ကြောင့်ဟဲဘယ်သူကမြတ်လို့လေဘယ်လိုလူမျိုးကမြတ်ဒီမှာလားလို့လေဆိုတဲ့ဟာမျိုးကစပြီးတော့မကျေနပ်စိတ်ကလေးတကယ်ကြီးတကယ်ကြီးဖြစ်မသွားနိုင်ဘူးလား ဖြစ်သွားနိုင်ပါတယ်ခင်ဗျာဖြစ်သွားနိုင်တယ်အဲ့ဒါကစိတ်ကိုတတ်မှတ်မထားရင်ဒီပုံစံအတိုင်းဖြစ်တတ်တယ်အဲ့တော့ဦးဇင်းတို့ကစိတ်ရဲ့သဘောတော့သဘောတရားကိုနားလည်ထားရင်ဒါဦးဇင်းတို့မှာဒါတပန်းတာတာပဲအလောကထဲမှာနေနေရတဲ့အခါမှာအမြဲတမ်းကောင်းတာနဲ့ဆုံကြီးမှဆုံမယ်မကောင်းတာနဲ့လည်းဆုံနိုင်တယ်ဆုံတဲ့အခါမှာစိတ်ရဲ့သဘောတရားတနည်းအားဖြင့်နန္တရားတွေရဲ့သဘောတဘာဝကိုနားလည်ထားရင်ဒါဦးဇင်းတို့ဒီတို့ဒကာကြီးဒကာမကြီးဦးဇင်းတို့အားလုံးမှာတပန်းတာတယ်တနည်းအားဖြင့်ကုသဖြစ်ပုံပုံရတယ်အဲ့တော့စိတ်ကိုတတ်မှတ်ထားရမယ်ဘယ်အာယုံနဲ့ပဲတွေ့တွေ့ ကုစုဖြစ်အောင်နေမယ်ကုစုဖြစ်စေရမယ်လို့စိတ်ကိုတတ်မှတ်ထားရင်အဖြစ်များတယ်အဲသို့တော့အများအားဖြစ်မလားဆိုတော့ပုံမကြတာများများတွေးလာရင်တော့လေဒီကလေးဒေါသတော့ဖြစ်တာပါဟုတ်ပလားအာဒီကလေးဒီမှာဦးဇင်းတို့တော့ဟိုတရားလျှောက်တဲ့ကယောဂီတွေနဲ့ပဲဖြစ်ဖြစ်အစာသိမ်းပြတဲ့ကအမောင်ရင်တွေနဲ့ပဲဖြစ်ဖြစ်ဒီကလေးမှာစိတ်တော့လည်းရှိအောင်ဒါလည်းခုနပြောသလိုပေါ့ကုသိုလ်ဖြစ်အောင်နေမယ်တတ်မှတ်တာဒါပေမဲ့ တချို့ကြတော့လေတော်တော်ကိုသင်ရတာခက်တာတကယ်လေတရားစွနေနေပဲတကယ်လေတချို့ကကြာတော့ပြောတာကရှင်းကနေဒီလိုပြောလိုက်တယ်ပြန်ပြောကြည့်တယ်ဆိုအဲ့ပြန်ပြောခိုင်းတာကိုကမတည်မနေ့တော့နှစ်ကလောက်သုံးကလောက်ပြောရင်အာအဲ့လိုမဟုတ်ဘူးဟုတ်ပလားအဲ့လိုမဟုတ်ဘူးအဲ့လိုမဟုတ်ဘူးဆိုနေလေဆန်လေးတော့မာသွားတာလေဆန်လေးတော့နည်းနည်းမာသွားတာအဲ့ဒါကိုရင်ပေါ့စားလေးကြာရင်တကယ်လေတကယ်လေတုတ်ကလေးပါလေးပါပြရတယ်တုတ်ကလေးပါလေးပါပြအဲတကယ်ဒီလိုသင်ရတာ ဒီကနေ့ကျတော့လေဟိုကုစုဖြစ်အောင်တော့တော်တော်ကြိုးစားဟုတ်ကဲ့ဒါပြောချင်တာကအဲ့လိုအာရုံနဲ့တွေဘာပဲပြောပြောစိတ်ကိုတတ်မှတ်ထားရင်တော့ကုသိုလ်ဖြစ်ကများတယ်စိတ်ကိုတတ်မှတ်မထားရင်တော့ဒကာကြီးဒကာမကြီးဒီအဲ့ဒါအကုသိုလ်ကပိုဖြစ်တယ်အဲအကုသိုလ်ကပိုပြီးတော့ဖြစ်မှာပဲဒါကနံပါတ်1ကုသိုလ်ဖြစ်နိုင်သေးတဲ့အကြောင်းတစ်ခုနိယာမိတစိတ်ကိုကုသိုလ်ဖြစ်ရမယ်ကုသိုလ်ဖြစ်စေရမယ်ဘယ်အာရုံနဲ့တွေ့တွေ့ကုသိုလ်ဖြစ်ရမယ်လို့ဒီလိုတတ်မှတ်ထားတာဒါနိယာမိတနံပါတ်1ကုသိုလ်ဖြစ်စေနိုင်တဲ့အကြောင်း နောက်ဒုတိယအကြောင်းတစ်ခုကတော့ပရိနာမိတာတဲ့ဗါတဲ့တော့ပရိနာမိတာပါဗျာပရိနာမိတာပရိနာမိတာဆိုတာကကြတော့စိတ်ကိုညှို့ကိုင်းဆိုင်ထားတာသူကဟိုပရိနာမိတာစိတ်ကိုညှို့ကိုင်းဆိုင်ထားတယ်သူကဘယ်ကိုကိုင်းဆိုင်တာခုနလိုပဲကုစုအာယုန်ဒီပေါ်မှာကုစုဖြစ်စီတဲ့အာယုန်ဒီပေါ်မှာစိတ်ကိုအမြဲတမ်းညှို့ကိုင်းဆိုင်ထားညှို့ကိုင်းဆိုင်ထားလို့ရှိတယ်ပဲသူကကုစုအဖြစ်များတယ်ဘယ်အာယုန်နဲ့ပဲတွေ့ပြီးစိတ်ကိုညှို့ကိုင်းဆိုင်ထားလို့ရှိရင်အဲ့ဒါကုစုအဖြစ်များတယ် အကုသိုလ်ဖြစ်များရောဆိုကြပါစို့ကိုကခါတဲ့ဟိုပန်းတွေးမယ်ပန်းတွေးမယ်ဆိုလို့ရှိရင်အမြဲတမ်းခါတဲ့ပန်းဆိုဘုရားလူမယ်အဆရာတော်သမေတော်တွေတန်ဃာတော်တွေလူမယ်ဒီလိုမျိုးစိတ်ကိုကိုကအမြဲတမ်းညှို့ထားညှို့ထားလို့ရှိရင်ပန်းလေးလို့ပန်းလေးတစ်ပွင့်တွေးလိုက်တာနဲ့ဒကာကြီးဒကာမကြီးဘာဖြစ်သွားတော့ပန်းမြင်လိုက်တာနဲ့ဟိုစိတ်ထဲကဘုရားလူချင်းစိတ်ပေါက်သွားတာပဲ။အော်အဲ့တော့ကုသိုလ်လားအကုသိုလ်လား။ကုသိုလ်ပါဗျာ။အဲဒါပေမဲ့အဲ့လိုစိတ်ကိုညှို့ကိုင်းဆိုင်မထားဘူး။ခပ်ပေါ့ပေါ့ပဲနေမယ်ဆိုလို့ရှိရင်ခုန ဒီပန်းလေးတစ်ပွင့်တွေ့ပြီပန်းလေးတစ်ပွင့်တွေ့ရင်ဘာဖြစ်မလို့လှလိုက်တာဒကမကြီးတွေကဘာလို့မလို့ပန်းလေးတစ်ပွင့်တွေ့ရင်လှလိုက်တာဆိုဘာလို့မလို့ယူပန်းလေးပါပါခင်ဗျာယူပြီးတော့ပန်းမယ်ဒကကြီးတွေကကြဘာလို့မလို့မပန်းတော့ဖះလူပါမယ်ယူပြီးပေးလိုက်မှာမဟုတ်ဘူးယူပြီးတော့ကိုကမပန်းတော့ပန်းတဲ့လူကိုပေးမှာမဟုတ်ဘူးကဲအဲ့တော့ပြောနေတာကဘာလဲဆိုတော့ စိတ်ကိုညှို့ကိုင်းရှာညွတ်ထားရင်အာယုံကတော့အတူတူပဲဒီဒီပန်းကပန်းတစ်ပွင့်ပဲဟုတ်ပလားပန်းကပန်းတစ်ပွင့်ပဲဒါပေမဲ့ဒီပန်းလေးကိုမြင်လိုက်တဲ့အခါမှာကုသိုလ်ဘက်ကိုညှို့ထားတဲ့ပုံကခုနလူမဲဒါနဘက်ကိုသူကရောက်သွားတာကုသိုလ်စိတ်ဖြစ်သွားခုနစိတ်ကိုညှို့မထားဘူးဒီကုသိုလ်ဘက်မှာညှို့မထားဘူးဆိုလို့ရှိရင်ဒီပန်းတစ်ပွင့်ကပန်းတစ်ပွင့်ပဲဒါပေမဲ့ခုနလောဘစိတ်ပေါ့ဖြစ်တာပေါ့လောဘစိတ်ဖြစ်တယ်ဒီလိုမျိုးဒါကဥပမာပေါ့ကျွန်တော်တို့ဒုက္ခကြီးဒီကမိုက်ဒီကိုယ့်အကူတော့ချက်တွေးပြီးတော့ဒုက္ခကြီးဒီကမိုက်ဒီကဒါဘလောက်ပြောရင်ဒါ တစ်ထွာလောက်ပြရင်တလန်လောက်တော့မြင်ပါတယ်ဟုတ်ပြီလားကဲဒါနောက်တစ်ခုကြတော့ခုနလိုပဲဒါဒုတိယမြောက်ကုစုဖြစ်နိုင်ဖြစ်စီနိုင်တဲ့အကြောင်းရင်းကပရိနာမိတာဒါဒုတိယမြောက်နောက်တတိယမြောက်ကဘာလဲဆိုတော့သမုဒ္ဒါစရာတဲ့ဘာလဲတော့သမုဒ္ဒါစရာပါဗျာသမုဒ္ဒါစရဆိုတာတော့ဘာပြောတာလဲဆိုတော့ဒီညမှာနားလည်လို့အောင်ဖတ်တူတူဖြတ်ပြောလို့ရှိရင်အလေးအကျင့်ပဲဗါတဲ့တော့အလေးအကျင့်ပါဗျာအလေးအကျင့်တစ်ခုလောက်ထားတာပဲ အလေးချင်းတစ်ခုလောက်ထားတယ်ဆိုတာကတော့သူကဆိုကြပါစို့ဒီဟိုကုစုပေါ့နော်ဒါနာသီလခုနသမထဝိပဿနာဆိုတဲ့ဒီလိုအာယုန်တွေနဲ့အမြဲတမ်းလေ့ကျင့်ထားအဲ့လိုလေ့ကျင့်ထားတဲ့အခါကျတော့ဦးဇင်းတို့ဘာဖြစ်တုံဆိုတဲ့အခါကျတော့ခုနဟိုအလေးကျင့်ရကောင်းနေပြီအလေးကျင့်ရကောင်းနေပြီဆိုတော့ဆိုကြပါစို့ဦးဇင်းတို့ဟိုမဟာတိတ်တမတိကြီးလို့ပေါ့မဟာတိတ်တမတိကြီးဆုံးခံသွားတယ်ဟိုတလောကလည်းဦးဇင်းတို့ပြောခဲ့ပြီးပြီဒါကြတဲ့လမ်းမှာဟိုအနုရရာမျိုးဘက်ကိုဒါကြတဲ့စီတီးယားတောင်ဘက်ကနေဆုံးခံကြွတယ် ဘက်ကမျိုးတွေကလည်းမျိုးသမီးတယောက်ကတခါတည်းပြန်လာတယ်အိမ်မောကဆင်းလာတယ်အင်ရှင်ယောက်ျားနဲ့ရန်ပြစ်ပြီးတော့လှလှပပပြင်းလာတယ်လမ်းမှာတွေ့တယ်နှစ်ယောက်တည်းလမ်းမှာတွေ့တယ်တွေ့တဲ့အခါမရေမြကြီးကသူ့ဘာသူသူ့ကမ္မထံသူနှလုံးသွင်းပြီးသွားတော့သူ့မကြည့်ဘူးမျိုးသမီးမျိုးသမီးကကြည့်သေးခြင်းနဲ့ကြည့်သေးခြင်းတော့တခါတည်းအကြောင်းရှာပြီးတော့တခါတည်းရေလိုက်ရေလိုက်တဲ့အခါကျတော့ရေတန်ကြတော့လေခုနပြောတဲ့တတ္တာယုံတားလို့မရဘူးတခါကြီးအတန်ကတော့လာပြီးတော့ရိုက်ခတ်တာပဲရိုက်ခတ်တဲ့အခါကျတော့ဘာဖြစ်တော့အတန်ကြားတဲ့နေရာကိုလှန့်တော့ကြည့်လိုက်တာ ကြီးလိုက်တဲ့အခါမှာခုနပြုံးရင်ပြနေတော့ဘာသွားတွေ့လို့ကမ္မထံကိုခုနအလေးကျင့်ကောင်းတာပြောကျင်တာဒီမထေမြတ်ကြီးကရေပုံရတော့ဒီဦးဇင်းတို့သမထကမ္မထံတွေကနေပြီးတော့ဝိပဿနာကိုသူကကူးနေကြလဲဖြစ်ပုံရတယ်အဲ့တော့သမထဝိပဿနာတွေကိုအစဉ်တိုင်းအားထုတ်တာလေသမထကမ္မထံတွေမှာလည်းပဲခုနဒီ32ခေါထာတာကမ္မထံတို့လို့ဒီလိုကမ္မထံတွေကိုတကယ်ကိုဒါဇန်သမารိစိုက်တဲ့အထီအောင်ဒါတခါလေအားထုတ်ထားတဲ့မထေမြတ်ကြီးဘလောက်အလေးချင်းကကောင်းတာလေကောင်းလာတဲ့အခါကျတော့ခုနမျိုးသမီးတယောက်ကကောက်ပြီးတော့ရေလိုက်တယ် အတန်ကြားတာကိုလှမ်းကြည့်တယ်သွားကိုတွေ့သွားတယ်သွားတွေ့တဲ့အခါအလေးချင်းကကောင်းထားတယ်ဟုတ်လားသမုဒ္ဒါဆရာပေါ့သုံးခုမြောက်ဒါကုစုဖြစ်နိုင်ဒီတဲ့အကြောင်းရင်းတွေကသမုဒ္ဒါဆရာအလေးချင်းကကောင်းထားတယ်အလေးချင်းကကောင်းထားတော့ဘာဖြစ်တော့အယိုးကိုဒီသွားကိုမြင်လိုက်တာနဲ့အယိုးစုကမ္မထံကိုတတ်ပြီးတော့သွားပြီးတော့အလေးချင်းကရောက်သွားတာဒကာကြီးတွေသွားမြင်လိုက်တာနဲ့အလေးချင်းမကောင်းတဲ့လူကဟဲသွားကညီနေညီတယ်သွားကမညီနဲ့မညီဘူးလိုက်ရင်လည်းလိုက်တယ်မလိုက်ရင်လည်းမလာဘူးစသည်အဖြစ်ဒါမျိုးတွေပါတော့မှာမဟုတ်လား အဲ့လိုပါသွားရင်ခုနလောဘသော၎င်းဒေါသသော၎င်းဖြစ်မယ်ဒါအလေးကျင့်မကောင်းတာခုမထေမြတ်ကြီးကိုကြည့်ရင်အလေးကျင့်ကကောင်းတာတယ်အလေးကျင့်ကကောင်းတာတော့မြင်လိုက်တာနဲ့မြင်တဲ့အပေါ်မှာဘာဖြစ်သွားတော့ကမ္မဋ္ဌာယုံဖြစ်သွားတာကမ္မဋ္ဌာယုံဖြစ်သွားတဲ့အတွက်ကြောင့်ကုသိုလ်ဖြစ်သွားတယ်ပေါ့အဲဒီထုံးလေးတွေဒီဦးဇင်းတို့ဒါသမှုဒါဆရဆိုရဲအလေးကျင့်မယ်အဲ့တော့ဒါသမဒါနသီလကုဏဒါနသီလဒီသမထဘာဝိပဿနာလို့ခေါ်တဲ့ဒီကုသိုလ်တွေအပေါ်မှာ လေ့ကျင့်မှုအားအကောင်းရင်ဒါကုသိုလ်အဖြစ်များတာပဲ ကုသိုလ်ဖြစ်များလာတယ်နောက်တစ်ခုအဲ့တော့ဒီ၃ခုပေါ့အခုရှေ့ပိုင်း၃ခုပေါ့သင်ကစောစောကပြောတယ်ကုသိုလ်ဖြစ်တည်တဲ့အကြောင်းတရားက၄ခု၄ခုထဲမှာခုနိယာမိတာလို့ခေါ်တဲ့စိတ်ကိုတတ်မှတ်ထားတယ်ကုသိုလ်ဖြစ်ရမယ်နောက်တစ်ခါပရိနာမိတာလို့ခေါ်တဲ့ဒါစိတ်ကိုတခါလဲညှို့ကိုင်းဆိုင်ထားတယ်ကုသိုလ်အာယုံပေါ်မှာ၃သမှုရာစရလို့ခေါ်တဲ့ဒီဒါနသီလသမဏဝိပဿနာဆိုတဲ့ဒီအာယုံတွေအပေါ်မှာစိတ်ကိုအမြဲတမ်းလေ့ကျင့်ထားတယ် အဲ့ဒီသုံးပါးဒီဘယ်မှာအကျုံးဝင်လို့လို့ပြီးတော့အတ္တသမပဏိတိမှာအကျုံးဝင်နေဘယ်မှာအကျုံးဝင်အတ္တတမပဏိတိဗါတဲ့တော့အတ္တသမပဏိတိပါဗျာအတ္တသမပရိဒီဟိုဦးဇင်းတို့လေဟိုမင်္ဂလာတုတ်ထဲမှာဒုတိယမြောက်ခါရလေးထဲမှာပရိဒုပါဒေတာဝါသောစာဥပ္ပေသကတပုံညတာအတ္တသမပဏိတိစာဟုတ်လား အဲ့မှာလေပရိတုဘာဒေတဝါသောဇာပုဗ္ဗေသကတပုံညတာအတ္တသမပဏိတိဇာဧတံမင်္ဂလာမုဒ္ဓမံဟုတ်ပလားအဲ့မှာအတ္တသမပဏိတိအတ္တသမပဏိတိဆိုတာမိမိကိုယ်ကိုကောင်းအောင်ထားတာမိမိကိုယ်ကိုကောင်းအောင်စောင့်တည်ထားတာအတ္တသမပဏိတိထဲမှာဒါအကျုံးဝင်တယ်အဲ့တော့ကုသိုလ်ဖြစ်စေတဲ့အကြောင်းတရားကို၄မျိုးထဲမှာရှင်း၃မျိုးပေါ့နိယာမိတာစိတ်ကိုတတ်မှတ်ထားတယ်ပရိနာမိတာစိတ်ကိုညှို့ကိုင်းဆိုင်ထားတယ်သမှုဒါစရာစိတ်ကိုဒါဟို လေးကျင်ထားတယ်ပေါ့ပြန်ပြီးတော့ပြောမယ်နိယာမိတာဟောစိတ်ကိုတတ်မှတ်ထားတယ်ကုသိုလ်ဖြစ်ရမယ်နောက်တကပရိနာမိပရိနာမိတာစိတ်ကိုညှို့ကိုင်းဆိုင်ထားတယ်နောက်တကသမှုဒါစရာစိတ်ကိုလေ့ကျင့်ထားတယ်အဲ့သုံးပါးဒီဗမာပါတော့လို့မေးတော့အတ္တသမပဏိတိမှာပါတယ်ဗမာပါတော့ အတ္တတမပဏိတိမှာပါပါတယ်ဗျာအတ္တတမပဏိတိကုသိုလ်ဖြစ်စေတဲ့အကြောင်းလေးမှာပါတယ်နောက်တစ်ခုကြတော့နောက်ဆုံးတစ်ခုကအာဘုဇိတာတဲ့ဗါတယ်လို့အာဂုဇိတာပါဗျာအာဘုဇိတာ အာဘုဇိတာဆိုတာအာဘုဇိတာဆိုတာကဘာလဲလို့မေးတဲ့အခါကျတော့သူကဒီယောနိတော်မနတိကာရဤစွန့်အင်တစ်ခုပဲအာဘုဇိတာအာဘောကပေါ့နော်အာဘုဇိတာ အဲ့ဒါကသူကဗာလဲလို့မေးတဲ့ခါနံပါတ်1ပြိတုပဒေတာဝါဒတဲ့ဗာလဲလို့ရှင်မြတ်မချလိုက်ပတိရူပဒေတာဝါဒတဲ့နံပါတ်1ကပတိရူပဒေတာဝါဒတင့်တင့်လျောက်ပတ်တဲ့အရာမှာနေရခြင်းအဲ့ဒါကုသိုလ်ဖြစ်ဖို့ရအကြောင်းတစ်ခုနောက်တစ်ခါနံပါတ်2ကတပ်ပုရိသူပနေတရာသူတော်ကောင်းတွေကိုမိဝဲစိကရမှုဒါလည်းကုသိုလ်ရဖို့ရအကြောင်းတစ်ခု နောက်တခါတတ္တမတဝနာအခုလိုပေါ့သူတော်ကောင်းတရားတွေကိုနာကြားခွင့်ရနေတယ်နာကြားနေရတယ်ဒါလည်းကုစုဖြစ်ခွင့်ကုစုဖြစ်ဖို့ရန်အကြောင်းတကူနောက်တခါပုဗ္ဗေတကတပုညတာရှိရှိကကုစုကောင်းမှုပါရမီအစအဦးတွေကကောင်းခဲ့တယ်ကောင်းခဲ့တဲ့အခါကျတော့ဒီဘဝမှာခုနပြောသလိုပေါ့ရှေ့အတိတ်ကပါရမီအစအဦးကကောင်းခဲ့တဲ့အခါကျတော့ဒီဘဝမှာဘယ်အာယုံနဲ့တွေ့တွေ့ဒါလည်း အဲ့ပါရမီကနှိုးဆော်မှုကြောင့်တဲ့ကုသိုလ်အဖြစ်များပြန်နေဒါကြောင့်မလို့အဲ့ဒါကိုအဲ့လေးခုကိုတော့သူကအာဘုဇိတာလို့ခေါ်တယ်ပရိဒုပါဒေတာဝါတာတင်တင်လျောက်ပတ်တဲ့အရာမှာရှိနေခြင်းနေရခြင်းတပရိဒုပါနေတရားသူတော်ကောင်းတွေနဲ့မိဝဲရခြင်းတတမတဝနာသူတော်ကောင်းတရားတွေကိုနာကြားရခြင်းနောက်တကပုပ္ပေဇကတပုညတာဟောသူတော်ကောင်းအဲရှေ့ကပြုခဲ့ဘူးတဲ့ကောင်းမှုရှိခြင်းဆိုတဲ့ဒီ၄ချက်ပေါ့ အဲ့လေးချက်ကိုအာဘူးဇိတာလို့ခေါ်တယ်အဲအဲ့လေးချက်ရှိပြန်ရင်လည်းပဲတဲ့ကုသိုလ်အဖြစ်များတယ်ရှေ့က၃ချက်ကဒါပေါင်းလိုက်လို့ချင်းတစ်ခုစီခွဲရင်တော့နေယာမိတာအပရိနာမိတာသမှုဒါစရလို့၃ခုခွဲလို့ရပြီမြတ်သူ့ကိုခွဲရင်အတ္တသမပဏိတိအဲ့တော့ပြန်ပြီးတော့ပြောမယ်ချုံးပြီးတော့အတူတောင်ပြောကြမယ်ဆိုရင်အတ္တသမပဏိတိကိုကိုကောင်းကောင်းထားမယ်ကိုကိုကောင်းကောင်းထားမယ်ဆိုတဲ့အပိုင်းမှာခုနပြောတဲ့၃ချက်ပေါ့စိတ်ကိုကုသိုလ်ဖြစ်ရမယ်လို့သတ်မှတ်ထားမယ် အာနောက်တကစိတ်ကိုကုသိုလ်အာယုံမှာအမြဲတမ်းညှို့ကိုင်းဆိုင်ထားမယ်နောက်တကစိတ်ကိုလေ့ကျင့်ထားမယ်ဒါဆိုအတ္တသမပဏိတိဖြစ်ပြီး အော်နောက်တကပရိဒုပဒေတာဝါဒအတင်းတင်းလျောက်ပတ်တဲ့အရက်မှာလည်းပဲကုသိုလ်ပြုခွင့်ရှိတဲ့အရက်ဒေတာမှာလည်းကိုယ်ကရှိနေပြီအာသူတော်ကောင်းတရားတွေကိုလည်းမှီဝဲနေရပြီသူတော်ကောင်းတွေနဲ့လည်းပေါင်းပေါင်းနေရပြီနောက်တကသူတော်ကောင်းတရားတွေကိုနာကြားခွင့်ရနေပြီအော်နောက်တကပရိဒုပဝေဒကနာပုံညာတာရှေ့ကလည်းပဲကောင်းမှုပြုခဲ့မှုတွေရှိတယ်ဆိုရင် အဲ့ဒီ၅ချက်ပေါ့တနည်းအားဖြင့်အတူပြောရင်၄ချက်ချက်ပြောရင်ဟို၅ချက်ပေါ့အဲ့ဒီဟာအဲ့ဒီအကြောင်းတရားတွေကဒါကုစုဖြစ်ဖို့ရန်အကြောင်းတဲ့ဘာဖြစ်ဖို့ရန်အကြောင်းကုစုဖြစ်ရန်အကြောင်းတရားပါဗျာကုစုဖြစ်ရန်အကြောင်းတရားတွေဒါကြောင့်မလို့ကုစုစောစောခြင်းမစောခြင်းဆိုတာဒီအကြောင်းတရားတွေကဒါဝေးစွာသောအကြောင်းတဲ့ဗါတဲ့တော့ကုသိုလ်ဖြစ်ရန်အကြောင်းတရားပါ ဟုတ်ပလားနီးတဲ့အကြောင်းကတော့ခုနယောနိတော်မနတိကာရယောနိတော်မနတိကာရကနီးတဲ့အကြောင်းယောနိတော်မနတိကာရအဲယောနိတော်မနတိကာရဆိုတော့ခုနမှန်မှန်ကန်ကန်ပေါ့နှလုံးသွင်းနိုင်မှုအဲအဲယောနိတော်မနတိကာရကနီးသွားသောအကြောင်း ဒီအကြောင်းတရားတွေကတော့ဝေးတဲ့အကြောင်းအနေနဲ့ရှိတယ်အဲ့တော့ဘုရင်တို့နန္တရားဆိုတဲ့ဒီသင်္ခါရဓမ္မတွေဆိုတာကတော့အကြောင်းတရားတွေကနိုင်နိုင်ပြုပြင်နိုင်မှာဖြစ်ပေါ်လာတာဖြစ်တဲ့အတွက်ကြောင့်အကြောင်းတရားတွေတော့မကင်းဘူးအကြောင်းတရားတွေတော့မကင်းတော့ဒီကုသိုလ်ဖြစ်ခြင်းရဲ့အကြောင်းပြောပါဆိုရင်ဤစွာသောအကြောင်းကတော့ခုနယောနိတော်မနေဒီကာရဒါကတော့ဘုရင်တို့ကမောချသူကပြေးမလို့ဘူးသို့တော့ခုနအဲ့ယောနိတော်မနတိကာရကိုဖြစ်ပေါ်နိုင်အောင်တနည်းအားဖြင့်ကုသိုလ်ဖြစ်ပေါ်နိုင်အောင်အခုဒီအကြောင်းတရားတွေနိယာမိတာ ပြိနာမိတာသမုဒ္ဒါဇရအာဘူးဇိတာဆိုတဲ့ဒီအကြောင်းတရားတွေတနည်းအားဖြင့်အတ္တသမပဏိတိပရိရူပဒေတာဝါဒတပရိတုပါနေတယတတ္တမတဝနာပဝေဇာကတဘုံညတာဆိုတဲ့ဒီအကြောင်းတရားတွေကလည်းကုသိုလ်ဖြစ်ဖို့ယံတဲ့ဒါအကြောင်းတရားတွေလို့တို့သဘောတရားဒီလိုနားလည်ထားရမှာဖြစ်တယ်ဒါကတော့ဦးဇင်းတို့ဒီ ဟိုနန္တရားတွေနဲ့ပတ်သက်လို့ပေါ့ရှိတဲ့ရှိတိုက်တဲ့ဘုဟုတုတာပေါ့ကဲကောင်းပြီအဲ့တော့အဲ့လိုမျိုးနဲ့ဦးဇင်းတို့ကဒါကကုသိုလ်ဖြစ်အောင်အကုသိုလ်ဖြစ်အောင်ကိုယ့်ကိုယ်ကိုလည်းပဲကိုယ်ကပြင်ဆင်သွားလို့ရတယ်ဒီနန္တရားတွေကိုသိသိရင်းနဲ့အဲ့တော့ကောင်းပြီကိုဓမ္မဦးဇင်းတို့ပြောလာတာနန္တရားတွေကိုသိသိတာဓမ္မ online ကနေဆက်သွားမယ်ဆိုရင်ခုနစကုအကြီးသောတာအကြီးကာနာကြီးသင်္ဝါကြီးကာယကြီးဆိုတဲ့ဒီယုတ်တရားတွေပေါ့အဲယုတ်တရားတွေကိုအောင်ယူသမျှကဒါဓမ္မ online နဲ့မှာအကျုံးဝင်တဲ့အတွက်ကြောင့်သူကအဲ့ဒါမနောရဝဋ်ထီတွေဖြစ်တယ် မနောရာဟုဇန်ဇောခုနှစ်ကြိမ်မနောရာဟုဇန်ဇောခုနှစ်ကြိမ်နေနဲ့ဖြစ်တယ်အဲ့မနောရာဟုဇန်ဇောခုနှစ်ကြိမ်နေနဲ့ဖြစ်တဲ့အခါမှာအဲ့မနောရာဟုဇန်အခိုင်မှာရှိတဲ့စေစေတသိက်ဇနှလုံးဩဇောမှာရှိတဲ့ခုနကုသိုလ်တွေဖြစ်မယ်ဆိုရင်33 34 32စသည်အပြင်ဩနောက်တကအကုသိုလ်တွေဖြစ်မယ်ဆိုရင်တော့ခုနလောဘဆိုလောဘဒိဋ္ဌိကရုလောဘမာနဆိုလောဘမာနကရုအာဒေါသဆိုဒေါသကရုဒေါသအိတ်တဆိုဒေါသအိတ်တကရုသူ့ကရုလေးနဲ့အခုရှုသွားရင်အဲ့ စိတ်တက္ကနာတိုင်းစိတ်တက္ကနာတိုင်းမှာရှိတဲ့အနန္တရားတွေကိုသိမှာဖြစ်တယ်။အဲဒီနန္တရားတွေကိုသိမယ်ဆိုရင်ခုနစိတ်တက္ကနာတွေကိုသိသွားခြင်းကနောရာဝဇန်ဇောခုနှစ်ကြိမ်နေနဲ့သိသွားခြင်းကတန်တတိကနာကိုချိုးနိုင်မှာဖြစ်ပြီးတော့အဲဒီစိတ်တက္ကနာတိုင်းစိတ်တက္ကနာတိုင်းမှာရှိတယ်စိတ်စီတသိဆိုတဲ့နန္တရားတွေကိုသိခြင်းကသိနိုင်ခဲ့မယ်ဆိုရင်အဲ့ဒါနံကဏတစ်ခုဖြစ်တယ်သမုဟကဏကိုပါဖြူနိုင်ပြီဖြစ်တယ်။ အဲဒီတမောကဏကိုဖြူနိုင်လို့ရှိရင်တဆင့်တက်ပြီးတော့ခုနကိစ္စကဏနဲ့အာရမဏကဏတွေကိုဖြူခွဲနိုင်တော့မိမိတို့ဒီတူနန်တရားတွေမှာလည်းပဲပရမတ္တကိုဉာဏ်အမြင်စိုက်တဲ့ဒီတိပိလို့တလို့ပြောလို့ရတယ်အဲ့တော့ဒါအခုမနောတော်တာပြီးတော့ရှိတဲ့အပိုင်းမှာတော့ဦးဇင်းတို့ဒီနန္တရားကိုဆက်ပြီးတင်းကြည့်တဲ့အပိုင်းမှာဒီပြင်သောတော်တွေကအခုဒီလူပါ online တစ်ခုလောက်တော့ဦးဇင်းတို့နမူနာလေးယူပြီးတော့ဒါဟောဖို့ဦးဇင်းတို့ရည်ရွယ်ထားတယ်ပေါ့နမူနာလေးယူပြီးတော့ဒီခုနအတိမန္တယုံဝတိပေါ့နော်တခါကြီးပြတဲ့အတိမန္တယုံဝတိအဲ့ဒီပိုင်းလေးနဲ့ ဒီစိတ်တခဏတိုင်းစိတ်တခဏတိုင်းကိုဦးဇင်းတို့သိသိပုံလေးကိုထပ်ပြီးတော့ပြောကြရအောင်ဒီတစ်ပတ်တော့ဒီမှာပြန်ပြီးတော့ချုံညမယ်ဆိုရင်ဒီနံကမထမ်းကိုသိသိတဲ့အပိုင်းမှာဦးဇင်းတို့ဒီမနောရောဓနဲ့ပတ်သက်လို့ဒါဘဝင်အကြောင်းလေးကိုလည်းတခါလဲနားလည်သွားစီခြင်းလို့ပြောခဲ့တယ်ဒါတစ်ချက်နောက်တစ်ခါဒီကုစုဖြစ်မှုအပေါ်မှာမနောဒွါရဒီဇောတွေပေါ့ဇောတွေကရှိမှဖြစ်တဲ့ဟောတပ္ပနလို့ခေါ်တဲ့ဒီတနည်းအားဖြင့်နောဒွါရဩဇံတနည်းအားဖြင့် ဩဩတပနာဟုခေါ်တဲ့ဩဒောသည်အရေးကြီးတယ်ယောနိသောမနတိကာရဖြစ်ဖို့ရန်အတွက်ဇဝနာပရိပါဒကဒါမနတိကာရလို့လည်းသူ့ကိုခေါ်တယ်သူသည်အရေးကြီးတယ်သို့တော်သူတက်တယ်လားဆိုတော့မဟုတ်ဘူးကုသိုလ်ဖြစ်ဖို့အကုသိုလ်ဖြစ်ဖို့သူ့မှာကလွဲသွားရင်ယောနိတော်မနတိကာရပြင်ကုသိုလ်ဖြစ်မယ်အာယောနိတော်မနတိကာရဖြစ်ခဲ့ရင်တော့အကုသိုလ်ဖြစ်မယ်ဒါကသူဒီယောနိမနတိကာရနဲ့ပတ်သက်လို့ယောနိတော်မနတိကာရဖြစ်မလားအာယောနိတော်မနတိကာရဖြစ်မလားသူကဆုံးဖြတ်ပြီးမှဖြစ်တယ် သို့တော့သူ့ရဲ့ဝိဇ္ဇာတော့သူ့ရဲ့နောက်မှာအထောက်ပံ့အနေနဲ့ရှိနေတာကဘာတွေရှိလို့ဆိုတော့ခုနပြောတယ်အတ္တသမပဏိတိခတ်တူတူပြောရင်အတ္တသမပဏိတိကိုယ့်ကိုကောင်းကောင်းထားတယ်ကိုယ့်ကိုကောင်းကောင်းထားတယ်ဆိုတဲ့ဘိုင်းမှာကုသိုလ်ဖြစ်ရမယ်လို့စိတ်ကိုတတ်မှတ်ထားမယ်ကုသိုလ်ဖြစ်ကိုကုသိုလ်စိတ်တွေကုသိုလ်အာယုန်တွေပေါ်မှာစိတ်ကိုညှို့ထားမယ်နောက်ကုသိုလ်တရားတွေနဲ့စိတ်ကိုလေးကျင်ထားမယ်ဒါဆိုအတ္တသမပဏိတိဖြစ်ပြီးအော်နောက်တစ်ခါကျတော့မှ ဟိုကိုနေတဲ့အရာဒေတာဒီပြိဥပါဒေတာဝါတာဖြစ်တယ်ကိုကသူတော်ကောင်းတွေနဲ့ပေါင်းစော်ခွင့်ရနေတယ်သူတော်ကောင်းတရားတွေကိုနာကြားခွင့်ရနိုင်မယ်။ဩနောက်တကရှေ့ကလည်းပဲကောင်းမှုထူးတွေရှိခဲ့မယ်။ပုဗ္ဗေဇဂတပုညတာပါရမီအစာဦးတွေကလည်းကောင်းခဲ့မယ်ဆိုရင်လည်းပဲတဲ့ဒီဘဝမှာကုသိုလ်အဖြစ်များတယ်လို့ဒီလိုသဘောကြနားလည်ပြီးတော့ ကိုစီကိုစီယနေ့ကစားနန္တရားတွေကိုသိသိရဲ့အပိုင်းကိုနာယူရင်းတဲ့တကောမိမိတို့တဏ္ဍမှာလဲဒီဘဝဒီခံမှာခန္ဓာမှာတင်မညံပူညံမဆိုင်သေးခဲ့ရင်တောင်မှာကုသိုလ်အဖြစ်များအောင်ကိုစီကိုစီကြိုးစားအားထုတ်နိုင်ကြအကုန်ရာတည်းသာဓုသာဓုသာဓုပါဗျာ